သာသနာတော်တက္ကရာ2559ခုနှစ်ဝဇ္ဇတက္ကရာ1389ခုနှစ်နေုံလားပြည့်ကျော်13ရက်ခရစ်နှစ်2015ခုဇွန်လ14ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရာမကျောင်းတိုက်မင်္ဂလာရာမ ရာတော်ဓမ္မတာမိနဲ့ဘီဘီအသင်းကြီးတို့မှာကြီးမှုကျင့်ပတ်အပ်သောရှင်မင်းဝန်ဆရာတော်ဤကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းအချိန်ပြည့်ဆယ်ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ ဣရိယာပုတ်၄ပါးရှုမှတ်ပွားဆိုတဲ့တရားတော်ကိုဘုရားဓမ္မဒါနတရားလူပြီးလူမှဖြစ်ပါတယ်။မနေ့ကဘုန်းကြီးတို့ယောဂီများကိုတတိပဌံတရား၄ပါးရှုမှတ်ပွားများအထုပ်ပုံကိုအကျဉ်းချုပ်ပြီးတော့၄ပါးစလုံးရှုမှတ်ပွားများအထုပ်ပုံတွေကိုဘုန်းကြီးဒီနေ့ကဟောကြားပြီးခဲ့တယ် အဲ့ဒီတတိပ္ပံတရား၄ပါးကိုရှုမှတ်တဲ့ကာကလမှာဣရိယာပု၄ပါးရဲ့ကထိုင်တဲ့ဣရိယာပုတစ်ပါးရဲ့နဲ့ညာသောအားဖြင့်အထုကောင်းတယ်လို့ထင်ပြီးတော့တရားထိုင်နေတရားထိုင်နေဆိုပြီးတော့ထိုင်တာပဲတရားရှုမှတ်လို့ရတယ်လို့ထင်နေကြတကယ်တမ်းကျတော့မြတ်စွာဘုရားဣရိယာပု၄ပါးဟောကြားထားတယ် အဲဒီတော့ဣရိယာပု၄ပါးဟောကြားထားတဲ့အတွက်ကြောင့်ဒီကနေ့ဘုန်းကြီးတို့မင်္ဂလာရာမဓမ္မယောဂီများကိုဣရိယာပု၄ပါးစလုံးရှုမှတ်ပုံကိုကျင်းချုံးပြီးတော့ဘုန်းကြီးဟောကြားပြသွားမယ်မနေ့ကဘုန်းကြီးတရက်ကိုတပါးစီတပါးစီဣရိယာပု၄ပါးရှုမှတ်ပုံတွေကိုတပါးစီတပါးစီတရက်နှုံးနဲ့ဟောကြားပြသွားတယ် ဒီနေ့၄ပါးစလုံးကိုဒီနေ့တရက်တည်းနဲ့ပေါင်းပြီးတော့ကျင်းကျုပ်ရှုမှတ်ပုံလေးကိုဟောကြားပြသွားမယ်။အဲဒီရှုမှတ်ပုံကိုဘုရားရှင်ကိုရောမြတ်ကြီးကကုဏသပရံဘိကဝေဘိက္ခုကိစ္စတောဝကိစ္စမိတိပဇာနာတိဌိတောဝဌိတောမိတိပဇာနာတိနိသိဏောဝနိသိဏောမိတိပဇာနာတိတယံနောဝတယံနောမိတိပဇာနာတိ ဘေကဝေယံတို့များဝจิตသားတို့ဥဏဇာပရရှုမှပွားများအထုပ်ပုံနောက်တစ်မျိုးကဘေကုယဟန်သည်ဝါတရားရှုမှအထုပ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတောဝါသွားတော်ဒီဝါသွားလျင်ဒီဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္စမိတိသွားသည်ဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါလျင်ခြိတော်ဝါရက်တော်လီဝါရက်လျင်ဒီ ဝါယတုံးရဆေယခိုင်ရစေမူလီထိတော်မိတိယတိဟု၏ပသနာတိတိဤဝါတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ခိုင်ထိုင်စေမူလီနိသိဏောမိတိထိုင်သည်ဟု၏ပသနာတိတိဤဝါတိအောင်ရှုပါတရားနောဝါလျောင်းတော်လီဝါလျောင်းလျင်လီ ဝံလျောင်းတုံးလျောင်းစေလျောင်းကဲ့လျောင်းစဉ်မူလီတရားတော်မိတိလျောင်းသည်ဟူစေပဇာနာတိတိဧဝတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓု ဒီနေ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားထားတဲ့ဣရိယာပဋ္ဌာပိုင်းရှုမှတ်ပုံကိုဘုန်းကြီးဟောကြားပေးပါမြတ်သောအားဖြင့်ဘုန်းကြီးတို့တရားနိလန်းနေအများကြီးရှိပါကမ္မဋ္ဌာန်းဌာနတွေလည်းမြန်မာနိုင်ငံမှာအများကြီးရှိပါတယ်အဲဒီကမ္မဋ္ဌာန်းဌာနတွေမှာတရားစခန်းတွေ၁၀ရက်စခန်းတို့9ရက်စခန်းတို့9ရက်စခန်းတို့စခန်းတွေဖွင့်ပြီးတော့ဖတ်ထုတ်ကြပါ ။ညာတော်အဖြစ်တော့ဒီဣရိယာပု၄ပါးတွေကနိသိဏောဝါနိသိဏောမိတိပဇာနာတိဆိုတဲ့အဲ့ဒီထိုင်ပြီးတော့ရှုမှတ်ပွားများအထုပုံကမ္မထံကိုသာမြတ်တော်အဖြစ်နိပြေကြတာဖြစ်ပါတယ်။အဲ့လိုနိပြေကြတာဖြစ်တဲ့အတွက်မြတ်တော်အဖြစ်တရားအထုတဲ့ပုဂ္ဂိုလ်များကတရားထိုင်တယ်ဆိုရင်ထိုင်ရှုမှတ်တဲ့ကမ္မထံတစ်ခုပဲတရားထိုင်ကောင်းနေတယ် ရှုမှတ်ကောင်းတယ်ဒီလိုထင်ကြတကယ်တမ်းကျတော့မြတ်စွာဘုရားဣရိယာပုတပါးလေးဟောခဲ့တာလား၄ပါးဟောခဲ့တာ၄ပါးဟောတာ၄ပါးဟောခဲ့တာအဲ့ဒီ၄ပါးမှာရှုမှတ်ပုံ၄ပါးထဲမှာပစ္စံတော်ဝါပစ္ဆာမိတိပဇာနာတိသွားတဲ့အမူအရာရှုမှတ်ပုံကိုပထမဦးဆုံးဟောတာဘုန်းကြီးတို့ခြားခြားဒီတုတ်တန်တွေထဲမှာကြည်ပါစင်ကမေနနိတ္တဇာယဆိုပြီးတော့ဒီလိုဟောတာ စင်ကမေနနိတိဇာယဆိုတဲ့နေရာမှာလည်းပဲစင်ကမေနဇင်းကြံလျှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းဆိုပြီးတော့ဟောတဲ့နေရာမှာဇင်းညာသွားတဲ့ဣရိယာပုဂ္ဂိုလ်ရှိကထားဟောတာရှိပါဒါကြောင့်တရားရှုမှတ်တဲ့ခက္ကလမှာထိုင်ပြီးမှထိုင်ဣရိယာပုနဲ့ရှုမှတ်ပြီးမှဇင်းညာသွားရတာမဟုတ်ဘူး ဈဉ္ဉံရှောင်းပြီးရှုမှတ်ပြီးမှထိုင်တဲ့ဣရိယာပုနဲ့ထိုင်တာဒါကြောင့်ကိစ္စံတော်ဝါကိစ္စံမိတိပဇာနာတိအဲဒီမှာသွားတဲ့ဣရိယာပုကိုပထမဦးဆုံးဟောတာအဲဒီလိုသွားတဲ့ဣရိယာပုနဲ့ရှုမှတ်ပုံကိုမြတ်စွာဘုရားကတော့သွားရင်ကိစ္စံတော်ဝါကိစ္စံမိတိပဇာနာတိသွားနေတဲ့အမူအရာကိုသွားနေစဉ်သွားနေစေသွားနေကြ အဲ့ဒီအချိန်လေးမှာသွားတယ်သွားတယ်ဒီလိုသိအောင်ယူတယ်သွားတယ်သွားတယ်လို့သိအောင်ယူတယ်အဲ့လိုသိအောင်ယူခိုင်းတဲ့ကံမှာဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကတော့ပို့ပြီးတော့ရှုမှတ်လို့လွယ်ကူအောင်အဲ့လိုသွားတယ်လို့ရှုမှတ်လို့လည်းရသည်ဒီတဲ့ပို့ပြီးတော့အဲ့ဒီပုံမှာထိထိရောက်ရောက် ရှုမှတ်ချေလို့ရှိရင်ညာခြေလမ်းတဲ့ကံမှာညာလမ်းတယ်ဘယ်ခြေလမ်းတဲ့ကံမှာဘယ်လမ်းတယ်လို့ရှုဆိုတော့ညာလမ်းဘယ်လမ်းလမ်းနေတဲ့အချိန်ဟာရက်နေတာလားသွားနေတာသွားနေတာလားညာလမ်းတယ်လို့ရှုတာလေသွားနေတဲ့အမူအရာရှုတာဘယ်လမ်းတယ်လို့ရှုလိုက်တာလဲသွားနေတဲ့အမူအရာကိုရှုတာရောက်စတရားအထုဆယောဂီပုဂ္ဂိုလ်ကို ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကပထမဦးဆုံးဒီတလန်းကိုတစ်ချက်မှတ်နဲ့မှတ်ဖို့ပင်ပေးပါတယ်။ဘုန်းကြီးတို့အတန်းကျောင်းကိုရောက်တဲ့အခါမှာဖြစ်စီဘုန်းကြီးကျောင်းနေမှာကျောင်းဘုန်းကြီးကျောင်းနေမှာလိုက်တဲ့အခါမှာဖြစ်စီအစာပိုင်းမှာနားလေလွယ်တဲ့သင်ကြားနည်းနဲ့စပြီးတော့သင်ကြားပေးပါ ကလေးတွေဆိုရင်အငယ်တန်းကစပြီးတော့အဲမူလာတန်းဆိုတာလေးကစပြီးအဲ့ဒီကနေမှတဖြည်းဖြည်းတငယ်တန်းတငယ်တန်းလေးကမှပထမတန်းသူတစ်ဆင့်ပြီးတစ်ဆင့်ဒီပထမအဆင့်လေးကိုကျွမ်းကျင်ပြီဆိုမှဒုတိယအဆင့်ကိုတက်ဒုတိယအဆင့်ကျွမ်းကျင်ပြီဆိုမှတတိယအဆင့်ကိုတက်ပါအခုလည်းပဲမိမိတို့ရှုမှတ်ပွားများအထုတဲ့အခါမှာစပြီးတော့အထုစယောဂီပုဂ္ဂိုလ်ဟာဈဉ္ညာမတ်ကိုမှတ်ပါဆိုတဲ့ ဒီတိုင်းပြောလိုက်ရုံနဲ့တော့နားမလဲသွားနေတာပဲသွားနေတာလေးမှတ်ဆိုရင်လည်းပဲဒီလိုဆိုရင်လည်းသိနားလည်မှာမဟုတ်ဘူးအဲတော့သွားတဲ့အခါမှာညာခြေလမ်းရင်ညာလမ်းတယ်ပဲခြေလမ်းရင်ပဲလမ်းတယ်ဆိုပြီးတော့ပထမအဆင့်အနေအားဖြင့်ရှုမှတ်တတ်အောင်ဒီတလန်းကိုတစ်ချက်မှတ်နဲ့သင်ပေးတယ်တလန်းကိုဘယ်နှချက်မှတ်လဲတစ်ချက်မှတ်တစ်ချက်မှတ်နဲ့သင်ပေးတယ် အဲ့ဒီမှာဒလန်တစ်ချက်မှဟာဘုန်းကြီးတို့ပုံမှန်သွားနေတဲ့ပုံစံလေးကိုတတိဆက်လိုက်တာမိမိတို့ပုံမှန်အနေအချင်းသွားနေတယ်အဲ့ဒီသွားနေတဲ့အလေးကိုတတိလက်တော့အမှတ်တမဲ့သွားနေရကနေပြီးတော့အမှတ်နဲ့သွားတယ်မှတ်စိတ်ကလေးနဲ့သွားတယ်အဲ့တော့မှတ်စိတ်ကလေးနဲ့သွားတော့ဒီပုံမှန်တတိလေးကတ်လိုက်ရညာခြေလန်းတဲ့ပုံမှန်ညာလန်းတယ်ဆိုတဲ့မှတ်စိတ်ကလေးအဲ့ဒီပုံမှန်တတိလေးကတ်ပေးလိုက် ဘယ်စီလန်းလိုက်တဲ့အပေါ်မှာဘယ်လန်းတယ်ဆိုပြီးသတိလေးကပ်ပြီးလေအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုမှတ်တဲ့အခါကာလမှာသေချာသတိကပ်တယ်သွားတဲ့အခါမှာမျက်စိတောင်တောင်မြောင်မြောင်အကြည့်ရရှေ့၄တောင်ကမျက်နှာလေးချပြီးတော့သွားတာလဲရမ်းပြီးတော့မသွားရတွဲလန်းကြီးချပြီးတော့လည်းမသွားရတကယ်လို့ရမ်းသွားရင်ခြေလန်းနဲ့ရမ်းတာနဲ့ အာယုံနှစ်ခုဖြစ်နေတယ်တွဲလန်းကြီးချထားရင်လေလက်ကကြာကြာချထားတော့လေးလာတယ်အဲ့လိုလေးလာတဲ့အတွက်ဟိုကလှမ်းတာနဲ့ဒီကလေးတာနဲ့အာယုံနှစ်ခုဖြစ်တယ်နှစ်ခုတပြိုင်တည်းပေါင်းပြီးရှုလို့မရဘူးဒါကြောင့်တစ်ခုတည်းရှုရမှာဖြစ်တဲ့အတွက်အထက်ပိုင်းခန္ဓာကိုငြိမ်အောင်ရှေ့ကိုလက်ကလေးပိုက်လူကပိုက်တာသို့မဟုတ်နောက်ကိုပိုက်လူကပိုက်တာ လက်ကလေးပိုက်ထားလိုက်တဲ့အခါကျတော့ထက်ပိုင်းခန္ဓာကိုငြိမ်းနေပြီမျက်စိကလည်းပဲဘယ်မှမကြည့်တဲ့အခါကလည်းကြတော့မြင်ရတဲ့အာယုန်နဲ့စပ်ပြီးတော့စိတ်ပြန့်လွင့်စရာရှိသေးရဲ့နော်ရှိပါဘူးရှိပါဘူးအဲ့တော့ဈဉ္ညာလမ်းကိုရှာတဲ့အခါရွေးတဲ့အခါမှာလည်းမငြညာတဲ့လမ်းပုံမှာမလျှောက်အောင်ဈဉ္ညာလျှောက်တဲ့အခါမှာမငြညာတဲ့လမ်းကိုသွားပြီးမလျှောက်အောင်မငြညာတဲ့လမ်းကိုလျှောက်ရင်တမာတိမဖြစ်ဘူး ဒါမို့ဈဉ္ဉံလမ်းကိုပထမရွေးပါရွေးပြီးတော့အရှိကနေအနောက်ကိုရှောင်မယ်အနောက်ကနေအရှိကိုပြန်ရှောင်မယ်ကိုယ့်အကိုသတ်မှတ်ပါသို့မဟုတ်တောင်ကနေမြောက်ကိုရှောင်မယ်မြောက်ကနေတောင်ကိုရှောင်မယ်ပြင်နှန်းကနေပြင်နှန်းထိဆိုတာသတ်မှတ်ပါအဲလိုနေရာရွေးချယ်သတ်မှတ်ပြီးပြီဆိုရင်ခြေတော်လေးကိုစုံရန်လက်ကလေးကိုရှေ့ပတ်ခြင်းပိုက်မယ်နောက်ပတ်ခြင်းပိုက်လက်ကလေးပိုက်ပြီးထပ်ပိုင်းခန္ဓာကိုငြိမ်ငြိမ်တဲ့ခါကြတော့မှရှုစိတ်ကရှုမှတ်ရမယ်အာယုဖြစ်တဲ့ ခြေထောက်စီကိုစိတ်လေးညွတ်ထားလိုက်ပါအဲ့လိုစိတ်လေးညွတ်ထားလိုက်လို့ညာခြေကစပြီးလန်းနေဆိုရင်ယောဂီကဘယ်လိုရှုမလဲညာလန်းနေဘယ်ခြေလန်းလိုက်တဲ့အခါစိတ်လန်းနေအဲ့ဒီလန်းတာလေးဆုံးတာနဲ့ဒီကဒဲဆိုတဲ့မဆိတ်လေးနဲ့တထက်တကြအဲ့ဒီလိုတထက်တမကြရင်ယောဂီဟာရင်းရံလာအမှန်မတည့်တဲ့အတွက်လဲတော့မလို့ဖြစ်လာ ဒါယောဂီဟာကိုခန္ဓာကိုမငြိမ်မဲနဲ့ရင်းရံပြီးတော့လဲတော့မလို့ဖြစ်တယ်ဆိုတာအမှန်မတည့်တို့မဟုတ်မိမိမျက်စိကတခြားနေရာကိုရောက်သွားလို့အာယုံပြတ်သွားပြန့်သွားတယ်အဲဒါကြောင့်မို့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်မရောက်တဲ့အတွက်ကြောင့်မို့အဲ့ဒီမှာရင်းရံသွားတယ်လဲမလို့ဖြစ်သွားတယ်အဲဒါရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးရောက်အောင်သိချဖို့ပါပို့ပြီးတာနဲ့ညာခြေလမ်းရင်ညာလမ်းတယ်ဘယ်ခြေလမ်းရင်ဘယ်လမ်းတယ်အဲဒီလို အမှန်နဲ့လျှောက်ပါလျှောက်တဲ့အခါမှာမိမိတတ်မှတ်ထားတဲ့နေရာရောက်အောင်လျှောက်အဲ့ဒီနေရာရောက်ပြီဆိုရင်ခြေတော်လေးကိုစုံရန်ဒါဈဉ္ညာလျှောက်နေနော်ဈဉ္ညာလျှောက်တယ်ဆိုတော့ဟိုပတ်လျှောက်ဒီပတ်လျှောက်လျှောက်တာမဟုတ်ဘူးနော်စင်ကမဆိုတဲ့ပါဠိစင်ကမဆိုတာခောက်တုံပြန်တာခေါ်တယ်ဒီလမ်းလေးတလမ်းလေးပုံမှာခောက်တုံခောက်ပြန်လျှောက်နေတာကိုဈဉ္ညာ ဝေးဝိုက်ပြီးတော့ဟိုဘက်ကွေ့ရှောင်းလိုက်ဒီဘက်ကွေ့သွားလိုက်ဆိုတာရှောက်သွားနေတာခေါ်တယ်အဲ့ဒါဈဉ္ညာမဟုတ်ဘူးအဲ့တော့လမ်းလေးတလမ်းနဲ့ပုံမှာတလမ်းဆုံးသွားပြီဆိုရင်ဆုံးတဲ့နေရာဇုံရလိုက်ဇုံရပြီးတော့မျက်စိလေးမှိတ်လိုက်မှိတ်ပြီးတော့ဆံပြားကခြေပြားတိုင်အောင်တကူလုံးကိုအာယုံလေးဆိုင်လိုက်ဆံပြားကခြေပြားတိုင်အဲ့ဒီမှာတကူလုံးအာယုံလေးဆိုင်ထားလိုက်လို့ရှိရင်အဲ့ဒီမှာရက်နေတဲ့အမူအရာလေး တောင့်တင်းနေတဲ့သဘောတွေ့ရင်တွေ့မယ်ရင်းပြီးလုံနေတဲ့သဘောတွေ့ရင်တွေ့မယ်သို့တော့ယောဂီရဲ့ရှုမှတ်စိတ်ကတော့ရက်တယ်အပေါ်ကနေပြီးတော့ခြုံပြီးတော့ကြည့်လိုက်တာဒီလိုလုံးမအာရုံပြုပြီးတော့ရက်တယ်အဲ့ဒီမှာနှစ်ချက်သုံးချက်မှတ်လို့ရပါအဲ့လိုမှတ်ပြီးပြီဆိုမှတစ်ဖက်ကိုလှည့်တဲ့အခါခြေပေါ်အားလေးလှည့်နေတာကိုလှည့်တယ်လှည့်တယ်လှည့်တယ် ဒလန်ချင်းလေးမျက်စိမဖွင့်ဘူးမျက်စိကမရိပ်ကလေးပဲအဲ့လိုဒလန်ချင်းလေးလှည့်ပြီးတော့မိမိသွားမဲ့ဘက်မျက်နာမူမိလောက်ပြီဆိုမှရက်တယ်ရက်တယ်နှစ်ချက်သုံးချက်ပြန်မှပြီးမှမျက်နှာလေးပြန်ဖွင့်ဖွင့်ပြီးရင်သိုးတော့ကမျက်နာမူပြီးလျှောက်လာခဲ့တဲ့အတွက်ကိုပြန်ပြီးတော့ပြန်ရှောင်းညာလန်းတယ်ပြန်လန်းတယ်အဲ့ဒီလိုနဲ့ယောဂီပုဂ္ဂိုလ်ဟာမိနစ်30လျှောက်ချင်းလျှောက်မယ်တနာရီလျှောက်ချင်းလျှောက် အဲ့ဒီလိုလျှောက်ပြီဆိုရင်တဏှာရင်တော့ကောင်းကောင်းရှုမှတ်ရင်ဒီပုဂ္ဂိုလ်ဟာဈဉ္ဉံပုံမှာအာယုံမိသွားတယ်ဈဉ္ဉံပုံမှာအာယုံမိသွားပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာညောင်းတာတွေကြိုက်တာခဲတာတွေမရှိဘူးခါရီနာတာတွေခြေထောက်တွေလေးတာတွေမရှိဘူးအဲ့ဒီပုံမှာပဲညာခြေလန်းတာနဲ့ညာလန်းတွေလိုမှစိတ်ကတ်သွားလိုက်ဘယ်ခြေလန်းတာနဲ့ဘယ်လန်းတွေလိုမှစိတ်ကတ်သွားလိုက် အဲ့ဒီညာခြေပေါ်ခြေပေါ်မှာပဲမဆိတ်လေးကမြဲပြီးတော့ကပ်ပါနေလေအဲ့ဒီပုံမှာအာယုန်လေးမိနေတဲ့အတွက်ကြောင့်မို့လဲပဲဟိုတုန်းကဘာမှမသိသေးတဲ့စောစောပိုင်းကရှူတုန်းကတော့ညာခြေလှမ်းရင်ညာခြေတော်ကြီးပဲလှမ်းသွားဘယ်ခြေလှမ်းရင်ဘယ်ခြေတော်ကြီးလှမ်းသွားတာသိအခုကျတော့အဲ့ဒီလိုခြေတော်ဆိုတဲ့ပုံပန်းတရံပြောက်ပြီးတော့လှမ်းနေဆိုတာနဲ့တရေရိမ့်နဲ့ တရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေတရွေရိမ့်နဲ့ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့သွားနေတဲ့သဘောလေးကိုပဲအစဉ်စဉ်သိလိမ့်။အဲဒီမှာနောက်ဆုံးတင်းတောက်သွားတဲ့သဘောတွေ့လိမ့်။ဘယ်ချိန်လမ်းလိုက်တဲ့ခံမှလည်းပဲဒီလိုပဲခြေထောက်ဆိုတဲ့ပြဉ္ညာတရံပုံပန်းတရံပြောက်သွားလိမ့်မယ်။အဲဒီမှာတရွေ့ရိမ့်နဲ့အစဉ်စဉ်ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောလေးပဲသိလိမ့်။နောက်ဆုံးတင်းတောက်သွားလိမ့်။အဲဒီလိုယောဂီပုဂ္ဂိုလ်ရဲ့အသိမှလည်းပဲ အမှန်တိုင်းသံစင်ညာအမှန်တိုင်းသိလာပြီ။ဒါစင်ညာဒီပေါ်မှာအာယုံလေးမိလာပြီဆိုရင်တဏှာကြီးဆိုတာတစ်ချိန်လုံးကစပြီးရှောက်စားတော့ငါမရှောက်နိုင်ဘူးညောင်းလို့ခြေထောက်တွေကလေးလုံးလို့ဘယ်လိုမှမလန်းနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ဟာအာယုံမိသွားပြီဆိုတာနဲ့တဏှာကြီးကုံသွားတာကိုတဏှာကြီးကုံသွားမှမသိလောက်အောင်အာယုံမိသွားလိမ့်မယ်။အဲဒီမှာဈဉ္ဉံရှောက်နေရတာမှာပင်မနေဆိုတာမရှိတော့ဘူး ။ဘာကြောင့်လဲဈဉ္ညာအာယုံပေါ်မှာစိတ်တည်ငြိမ်မှုရလို့လားမရလို့လားရပါဗျာ။အဲ့ဒီဈဉ္ညာကနေပြီးတော့တည်ငြိမ်မှုလေးရတာ။အဲ့ဒီဈဉ္ညာကနေစိတ်တည်ငြိမ်မှုလေးရလာပြီဆိုတော့ပြန်မတော့တဏှာကြီးထိုးသွားတာတောင်ထိုးသွားမှမသိတော့အချိန်ကကုန်တာကြာတာလားညံသွားတာညံသွားတာအဲ့ဒါစိတ်တည်ငြိမ်မှုရသွားအဲ့ဒီကစိတ်တည်ငြိမ်မှုရမှဒီထိုင်တဲ့နေရာမှာပူပြီးတော့ချစ်ချင်မိမိအာယုံမိအောင်ရှုမှတ်လို့ရသွား အဲ့ဒီတစ်ချက်မှတလန်းတစ်ချက်မှကိုကိုကမြဲနေပြီစွန့်စားတော်တဲ့ခံမှလည်းတလန်းတစ်ချက်မှနဲ့မြဲနေပြီအဆောင်ပြန်တဲ့ခံမှလည်းတလန်းတစ်ချက်မှမိမိအဆောင်ကဓမ္မယုံလာတဲ့ခံမှလည်းတလန်းတစ်ချက်မှစွန့်စားတော်တော့လည်းတလန်းတစ်ချက်မှမိနေပြီသတ်စဉ်ကရေချိုးကန်းသွားတဲ့ခံမှလည်းတလန်းတစ်ချက်မှမိနေပြီအဲ့ဒီအမှတ်မြဲသွားပြီဆိုရင်နောက်တစ်ဆင့်တည်းဘုန်းကြီးတို့တကယ်တမ်းအောင်သွားပြီဆိုရင် ပထမတန်းမတက်ရဘူးလားအေးအဲ့ဒီလိုပဲဒီကတဆင့်ကိုနိုင်နိုင်နေနေဘယ်နေရာသွားသွားဒီမှမြဲသွားပြီဆိုမှဒုတိယတဆင့်ကိုတက်လိုက်အဲ့ဒီကြတော့နှစ်ချက်မှတ်နဲ့မှတ်မယ်ဘယ်နှစ်ချက်မှတ်လဲနှစ်ချက်မှတ်ပါဗျာအဲ့ဒီမှာနှစ်ချက်မှတ်နဲ့မှတ်မယ်ကြွားတယ်ခြားတယ်နောက်ကခြေပနောင်လေးကြွလာတာလေးနဲ့ခြေတော်လေးကြွလာပြီဆိုကြွားတယ်နောက်ချနေလိုက်တဲ့ကံမှာချတယ် ကြွားတယ်ခြားတယ်ကြွားတယ်ခြားတယ်နှစ်ချက်မှန်တယ်စောစောကဈဉ္ညာလမ်းပေါ်မှာပဲကိုရွေးထားတဲ့လမ်းပေါ်မှာပဲထက်ကတက်ကလျှောက်ရတယ်ဈဉ္ညာကိုဟိုတလန်းဒီတလန်းဟိုနေရာသွားလျှောက်ဒီနေရာသွားလျှောက်မဟုတ်ဘူးဘုန်းကြီးတို့ဇာပေကိုလေ့လာလိုက်စားတဲ့ပုဂ္ဂိုလ်များဆိုရင်ယဟန္တာနဲ့ပုဂ္ဂိုလ်များဆိုတဲ့စာအုပ်ကြီးကိုလေ့လာကြည့်လိုက်အဲဒီမှာဓမ္မစရိယဥဒ္ဒလင်ရေးထားတယ်ယဟန္တာနဲ့ပုဂ္ဂိုလ်များဆိုတဲ့စာအုပ်ဖတ်ကြည့် အဲ့ဒီမှာဒီယဟန္တာလူကြော်ကြားတဲ့ဆရာတော်ကြီးတွေဈဉ်ညံလန်းဆိုတာအတောင်60မြန်းရှိတယ်လမ်းတလမ်းနဲ့ပဲရှိတယ်ဟိုသွားလျှောက်ဒီသွားလျှောက်မလျှောက်တတ်တတ်မှတ်မှတ်အဲ့ဒီလမ်းပါပဲဈဉ်ညံလျှောက်မယ်ဆိုရင်အဲ့ဒီလမ်းပေါ်မှာဒီလမ်းပေါ်မှာပဲလျှောက်တော့ဒီလမ်းပေါ်မှာအကုန်လုံးဟာဒီနေရာလေးကဘာရှိတယ်ဒီနေရာလေးကဂလုရှိတယ်ဒီနေရာလေးကဂမှုရှိတယ်ဒီနေရာလေးကကျန်းရှိတယ်ဒီလမ်းပေါ်မှာမသိဘူးလား သိပါတယ်အာလုံးသိနေတဲ့အတွက်ကြောင့်မို့လမ်းပေါ်မှာအာယုံရောက်เสียမလို့တော့ကိုကြွားတဲ့ပုံမှာပဲအာယုံရောက်တော့တယ်ချတဲ့ပုံမှာပဲအာယုံရောက်တော့ဒါကြောင့်ဈဉ္ဉံရှောက်မဲ့ပုဂ္ဂိုလ်ဟာမိမိအတွက်ဈဉ္ဉံလမ်းဘယ်နှလမ်းရွေးရမှာလဲတလမ်းပဲရွေးမနေ့လျှောက်လေဒီလမ်းပဲနေ့လေလျှောက်လေဒီလမ်းပဲညလျှောက်လေဒီလမ်းပဲအဲ့ဒီနေရာကိုပဲတတ်တတ်မှတ်မှဈဉ္ဉံရှောက်အဲ့ဒီလိုတလမ်းကိုနှစ်ချက်မှတ်နဲ့ ရှုမှတ်တဲ့ကံမှာဒီအမှတ်ကမြဲသွားပြီဆိုရင်ခွာလို့မရတော့ခွာလို့မရတော့ယောဂီပုဂ္ဂိုလ်ကအဆောင်ပြန်ရင်လည်းပဲဒီနှစ်ချက်မှတ်ပြီးအဆောင်ကဓမ္မယုံလာရင်လည်းနှစ်ချက်မှတ်ကလေးနဲ့သွန်သားကြောင့်ကြွရင်လည်းနှစ်ချက်မှတ်ကလေးနဲ့သွန်သားရံကပြန်ကြွလာရင်လည်းနှစ်ချက်မှတ်ကလေးနဲ့ကိုယ်ဆောင်ကိုယ်ခမ်းမှရေချိုးကရေငါဝင်ရင်လည်းနှစ်ချက်မှတ်ကလေးနဲ့အဲ့ဒီနှစ်ချက်မှတ်ကိုနိုင်နှင်းသွားပြီဆိုတဲ့ယောဂီကြတော့သုံးချက်မှတ် ယ်နှချက်မှတ်မလဲသုံးချက်မှတ်သုံးချက်မှတ်မယ်အဲ့ဒီမှာအဆင့်တက်သွားပြီတခုတခုကိုနိုင်နိုင်နေနေရှုမှတ်နိုင်မှာရှေ့ကိုတိုးတိုးသွားဒီလိုမဟုတ်ဘဲနဲ့ယောဂီပုဂ္ဂိုလ်ဟာဒီဒီအမှတ်ကိုတစ်ချက်မှတ်ကိုမှမနိုင်နေနေဘူးသူများကသုံးချက်မှတ်တယ်ဆိုတာနဲ့သုံးချက်လိုက်မှသူများက၄ချက်မှတ်တယ်ဆိုတာနဲ့၄ချက်လိုက်မှသူများက၆ချက်မှတ်တယ်ဆိုတာနဲ့၆ချက်လိုက်မှဒေါ်လေးကြကြပုံဝေကြီးလဲနေလို့ဒုက္ခရောက်နေတယ်သိမှာဟုတ် ကိုယ့်ဟာကိုယ်ကိုကျွမ်းကျင်အောင် နိုင်နှင်းအောင်ပထမလေ့လာကြိုးစားအဲလိုနှစ်ချက်မှကိုနိုင်နှင်းပြီနိုင်နှင်းပြီဆိုတာကဘယ်နေရာသွားသွားဒီနှစ်ချက်မှကိုလွတ်သလားမလွတ်တော့ဘူးလားမလွတ်တော့မလွတ်တော့အဲ့ဒါနိုင်နှင်းနေပြီဒီယောဂီကဘယ်သွားလို့မှမလွတ်တော့သွားတိုင်းချင်းတိုင်းလှမ်းလိုက်ပြီဆိုရင်နှစ်ချက်မှနဲ့ကြွားတယ်ချားတယ်ကြွားတယ်ချားတယ်ဒီတိုင်းပဲ ဘသူကအဲ့ဒီမှာလာပြီးခေါ်လိုက်လို့တွေ့ရင်လို့ပါဆိုရင်လည်းပဲဘယ်တော့မှမြန်မြန်ကြီးမသွားတော့ဘူးဒီမှတ်နေပဲနှစ်ချက်မှတ်တယ်အဲ့ဒီမှာနိုင်နေသွားအဲ့ဒီနှစ်ချက်မှတ်ကိုနိုင်နေပြီဆိုမှသုံးချက်မှတ်ကိုဒုမှန်သုံးချက်မှတ်ကြတော့ဖဏောင်လေးကြွလာရင်ကြွတယ်ရှေ့ကိုလှမ်းရင်လှမ်းတယ်ခြေပေါ်ကချနေလိုက်ရင်ချတယ်သုံးချက်မှတ်အဲ့ဒီမှာကြွလိုက်တာနဲ့ကြွတယ်လို့မှတ်စေလှမ်းလိုက်တာနဲ့လှမ်းတယ်လို့မှတ်စေ ချနေလိုက်တာနဲ့ချတယ်လို့မှတ်စိတစ်ထပ်တည်းကြရတစ်ထပ်တည်းကြရမယ်တကယ်လို့မိမိကမျက်စိကဟိုဒီဒီတောင်တော်မြောက်မြောက်ကြည့်နေရင်ဒီကြွမှုလမ်းမှုချမှုအမှတ်တွေမလွဲနိုင်ဘူးလားလွဲနိုင်ပါတယ်အဲဒီအမှတ်လွဲသွားတာနဲ့လူကလဲတော့မလို့ဖြစ်သွားတယ်အမှန်လွဲသွားတာနဲ့လူကလဲတော့မလို့ဖြစ်သွားတယ်ဒါဘာကြောင့်လဲအာယုံမိတာလားမမိတာလားမမိတာပါမမိဘူးအာယုံပြတ်နေတယ်ယောဂီရဲ့စိတ်အာယုံကဘေးကိုရောက် ဘေးကိုရောက်နေတဲ့အတွက်ဒီကမှတ်ချက်လွဲလွယ်သွားတယ်အဲ့ဒီမှတ်ချက်လွဲသွားတာနဲ့လူကဂျိုင်သွားမယ်လဲမလို့ဖြစ်သွားမယ်ဒါကြောင့်သုံးချက်မှတ်နဲ့မှတ်ပြီဆိုရင်မြန်မြန်မှတ်လို့ရပါမလားမရပါဘူးမြန်မြန်တော့ဖြည်းဖြည်းဒါကြောင့်မို့တချို့ယောဂီကတရားလျှောက်တဲ့အခါကျတော့ဒီပြီးတော့သုံးချက်မှမှတ်တယ်လို့ပြောတယ်ဒါပေမဲ့သူသွားနေတာပုံမှန်သွားနေဖြစ်နေပုံမှန်ခြေလမ်းနဲ့သွားနေတဲ့ပုဂ္ဂိုလ်ကသုံးချက်မှဘယ်လိုမှမမိသေးဘူး သုံးချက်မှတ်နဲ့ရှုမှတ်သွားတဲ့ပုဂ္ဂိုလ်ကနှင်းနေပြီဖြည်းဖြည်းချင်းလေးမှဒီမှာကြွရဲဆိုရင်တရရိပ်နဲ့အစင်းစင်ကြွလာတာလေးကိုဆုံးတိအောင်တခါလေတဲဆိုတာနဲ့တခါလေဆုံးသွားအဲ့ဒါဆုံးမှရှေ့ကိုလန်းတယ်တရချင်းတရချင်းတရချင်းနဲ့ရှေ့ကိုလန်းတယ်နောက်ချတယ်ခြေဘွားတပြင်းလုံးချတယ်ဘယ်နောက်ကစမ်းချရအောင်နော်တချို့ပုဂ္ဂိုလ်ကဘယ်နောက်ကချပြီးတော့ခြေပြားသွားချတာရှိတယ်မဟုတ်ဘူးတပြင်းလုံးချတယ် ကြွတဲ့နေရာကဖနောက်ကကြွရကြွတဲ့နေရာကိုတော့တပြင်းလုံးမကြွရဘူးဖနောက်ကစကြွမယ်ကိုသွားတဲ့ပုံစံအတိုင်းပဲငကိုပုံမှန်သွားနေတဲ့အတိုင်းဖနောလေးကစကြွအဲဒီကြွမှုလေးဆုံးသွားပြီဆိုမှရှေ့ကိုခြေကြားလေးလွတ်ပြီးတော့ရှေ့ကိုလှမ်းတယ်လှမ်းတယ်ရှုလမ်းမှုလေးဆုံးသွားပြီဆိုရင်ခြေဘွားတပြင်းလုံးချမယ်ချတယ်ကြွတယ်လမ်းတယ်ချတယ်ကြွတယ်လမ်းတယ်ချတယ် အဲ့ဒီမှာဈဉ္ညာရောက်တဲ့အခါမှာဒီပုံမှာပဲဒီကြွားတဲ့အာယုံပေါ်လှမ်းတဲ့အာယုံပေါ်ချတဲ့အာယုံပေါ်မှာပဲမိနေအောင်သို့တော့ကလျှောက်ခဲ့တဲ့ဈဉ္ညာလမ်းပေါ်မှာပဲလျှောက်အောင်အဲ့ဒီပုံမှာဈဉ္ညာလမ်းပေါ်မှာလျှောက်လို့ဒီပေါ်အာယုံမိနေပြီဆိုရင်အဲ့ဒီအမှန်မိနေတဲ့ယောဂီပုဂ္ဂိုလ်ဟာတခါတည်းရမှာဘုန်းကြီးတို့ယောဂီများဒီဂုံတက်ကိုတက်နေရတယ်လို့လည်းဖြစ်တယ် တခါတည်းမှာဂုံလျှောကြီးကိုဆင်းသွားနေရတယ်လို့လည်းဖြစ်တတ်တယ်တခါတည်းမှာမငြိမ်နဲ့ဘုန်းကြီးတို့ဘောဓရာကြီးပုံမှာပေါ့နင်းလိုက်ရင်လှုပ်လှုပ်လှုပ်လှုပ်နေအဲ့လိုမငြိမ်တဲ့အပေါ်မှာလျှောက်သွားနေရတယ်လို့ဖြစ်တတ်တယ်တခါတည်းကြတော့ယောဂီပုဂ္ဂိုလ်ကဒီအာယုံမိနေတဲ့အတွက်ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ အဲ့ဒီမှာတင်းကျင်းချင်းနဲ့ပါနေတယ်တခါတရံကြတော့လည်းပဲယောဂီပုဂ္ဂိုလ်ဟာနှိမ့်သွားလိုက်မြင့်သွားလိုက်နှိမ့်သွားလိုက်မြင့်သွားလိုက်တယ်ဈေးညံပုံမှာပဲအာယုံမိပြီးတော့ညင်ညင်ညင်ညင်ညင်ညင်ညင်ညင်နဲ့ဖြစ်နေတာနာယီတနာယီထိုးလို့ထိုးမှန်တည်သေးရဲ့လားမသိတော့ဘာကြောင့်လဲဈဉ္ညာအာယုံမိနေလို့လားမမိလို့လားမိလို့ပါလားဈဉ္ညာအာယုံမမိသေးတဲ့ပုဂ္ဂိုလ်ကြတော့ဘာလို့ပဲ တကောင်းတကောက်လျှောက်ပြီးကရှိသေးတဲ့နာယီလေးငုံကြည့်လိုက်ပြန်တကောင်းတကောက်လျှောက်ပြီးကရှိသေးတဲ့နာယီလေးလှန်ကြည့်လိုက်ပြန်အဲ့ဒါဈဉ္ညာအာယုံမိတာလားမမိတာမမိတာပါအာယုံမိနေတဲ့ပုဂ္ဂိုလ်ကြတော့နာယီကိုအာယုံပြုသေးရလားမပြုပါဘူးမပြုတော့ဘူးတနာယီကုံလို့ကုံသွားမှမသိတော့အဲ့ဒီမှာအာယုံမိသွားအဲ့ဒီကနေမှဒီဈဉ္ညာသုံးချက်မှတ်ကိုနိုင်နိုင်နင်းနင်းမှတ်နိုင်နေပြီဆိုတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ တို့ပေးလိုက်တယ်6ချက်မှတ်မယ်ဘယ်နှချက်မှတ်မှာလဲ6ချက်ပါဒီယောဂီတွေ6ချက်တည်းမှခံရင်တော့ပုံရင်လဲနေမလားမသိဘူးအဲ့ဒီမှာ6ချက်မှတ်မယ်အဲ့ဒီကနေမှတခါဒီ6ချက်ကိုနိုင်နေပြီဆိုမှတခါတို့မှမယ်အဲ့ဒီကြတော့စိတ်ကူးစိတ်စားကစားပြီးတော့မှကိုက်သွားအဲ့ဒါတွေကိုတော့နောက်ရက်ဒီမှာဘုန်းကြီးပြောဒီနေ့တော့ဒီမှာ ဈဉ္ဉံအမှန်ဟာ၃မျိုးလေးပဲကိုကြီးဒီနေ့ပြောတာမယ်ပထမအဆင့်ကညာလန်းတယ်ပယ်လန်းတယ်ဒါစပြီးတော့သမာဓိထူထောင်စနော်သမာဓိထူထောင်စစပြီးတော့အထူးအဖြစ်ဆိုရင်စွမ်းပုံပေးပြီးစအဲ့ဒီချိန်လေးမျိုးလေးမှာခက်ကြဲကြဲလေးရှာစိတ်စိတ်လားကြဲကြဲလားကြဲကြဲပါယောဂီတွေကအဲ့လိုဆိုရင်သဘောကျသွားတယ်ကြဲကြဲလေးဆိုတော့ငကိုလေးကကြဲတယ်ထင် ပြည့်ရတော့မလားမသိဘူးအဲတော့ကျဲကျဲလေးစိုးစားပြီးတဲ့အချိန်လေးကကကျဲကျဲလေးရှုမှတလန်းတစ်ချက်မှတ်နေတယ်ပဲမှတ်အဲ့ဒီကနေမှဈဉ္ညာလမ်းပေါ်မှာရောက်ပြီးဈဉ္ညာလျှောက်တော့မယ်ဆိုမှဒီဈဉ္ညာကိုနိုင်နေတဲ့အမှတ်ကိုနှစ်ချက်မှတ်နဲ့မှတ်နေလို့နိုင်နေနေတဲ့ဆိုနှစ်ချက်မှတ်ကိုမှတ်မယ်သုံးချက်မှတ်ကိုနိုင်နေပြီဆိုတဲ့ပုဂ္ဂိုလ်ကြတော့သုံးချက်မှတ်နဲ့မှတ်မယ်အဲ့လိုဈဉ္ညာလျှောက်ဒါကဘုန်းကြီးတို့ဒီမှာဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်အဲ့တော့ဈဉ္ညာလျှောက်ပြီးတော့ ရှုမှတ်တဲ့အတွက်စိတ်တည်ငြိမ်မှုတမာရီနည်းနည်းရမှာလားမြန်မြန်ရမှာလားမြန်မြန်ရမှာမြန်မြန်ရမှာနော်ဘုန်းကြီးတို့ဒီမှာဈဉ္ညာနဲ့ပတ်သက်ပြီးတော့မနစ်ကလည်းဘုန်းကြီးအပြည့်စုံဟောတာအဲလိုပြည့်စုံဟောတာတဲ့အတွက်ကြောင့်မို့ဈဉ္ညာအာယုန်နဲ့ပတ်သက်ပြီးတော့ချက်ပြောရင်နောက်ထပ်ရက်တဲ့ဣရိယာပုပြောဖို့အချိန်မရဘဲနေမယ်နောက်တစ်ခါထိုင်တဲ့ဣရိယာပုရှုမှတ်ပုံလေးပြောဖို့အချိန်မရဘဲနေမယ် နောက်ပြီးတော့လျှောင်းတဲ့ဣရိယာပုပြောဖို့ချိန်မရပဲနေတယ်။ဒါမှမဟုတ်ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်တဲ့ပုဂ္ဂိုလ်ဟာဒီအထက်ကရာဆရာရဲ့ဖွင့်ပြတာလေးကိုပြောနေရင်ဒီဈဉ္ဉံလျှောက်တဲ့အမှန်သွားရင်သွားတယ်လို့သိတယ်ဆိုတာတာမန်ဝိမြေဝိစရှိတဲ့ဉာဏ်စားတတ္တဝါတွေတောင်သိတယ်။အဲဈဉ္ဉံလျှောက်ရင်းနဲ့သိယုံရင်းနဲ့ဘာလီနံတရားတွေ့မှမို့လဲဆိုတာလေဒါ ကြကရဆရာမှာဖူရတာတွေရှိပါလေဖြည့်ရှင်းထားတာတွေဒါဒီမနစ်ကလည်းပဲဘုန်းကြီးကျမ်းစာနာပြောခဲ့ပြီးပြီပေါ့နောက်ပြီးတော့သွားတဲ့အခါမှာလည်းပဲဘာကြောင့်သွားတာလဲသွားတာဘာကြောင့်သွားတယ်လဲဆိုရင်စိတ်တကိရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်သွားတယ်ကမဏံသွားမှုဖြစ်တယ် စိတ်ကသွားခြင်းလို့ဘယ်သူကသွားခြင်းတာလဲစိတ်ကသွားခြင်းအေးစိတ်ကသွားခြင်းတဲ့အတွက်ကြောင့်မို့ဘသူသွားနေတာလဲယုတ်ကြီးကသွားနေတာဒါကြောင့်မို့စိတ်တကိရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြဏ္ဏလှုပ်ရှားခြင်းကြောင့်ကိစ္စတည်သွားတယ်နောက်ပြီးတော့တသမထိုးကြောင့်ဧတဧဝပသနာတိတဲ့ဒီမှာသွားတာနဲ့ပတ်သက်ပြီးတော့ကိစ္ဆာမိတိစိတ်တံ ဘယ်သူကစပြီးဖြစ်ပေါ်တာလဲဆိုတော့သွားမယ်ဆိုတဲ့စိတ်ကလေးကစဖြစ်တာခိစ္ဆံမိတိစိတ်တံသွားမည်ဟုကြံစီသောစိတ်သည်ဥပ္ပစ္စတိရှိဥစွာဖြစ်တယ်ဘုန်းကြီးတို့သွားတဲ့ခံမှတော့ကြည့်နော်အခုဒီနေရာလေးကနေပြီးတော့ကဲဘုန်းကြီးတရားပွဲပြီးလိုက်မယ်တရားသိမ့်လိုက်တာနဲ့တပြိုင်နက်တည်းယောဂီပုဂ္ဂိုလ်ကထားမယ်ဆိုရင်ထားခြင်းစိတ်ကလေးကစမပေါ်ဘူးလားပေါ်ပါတယ်အေးဒီလိုပဲ သွားမယ်ဆိုရင်သွားခြင်းစိတ်တွေကစပေါ်လာကိစ္ဆာမိတိစိတ်ကသွားမိဟုသောကြံစီသောစိတ်ကဥပ္ပစ္စတိရှိဟုစွာဖြစ်တယ်တဲ့အဲ့ဒီရှိဟုစွာဖြစ်ပြီးတော့မှတန်ဝါယံဇနေတိတဲ့အဲ့ဒီကနေပြီးတော့တဖြည်းဖြည်းဝါယောဓာတ်တွေဒုက္ကံမှုလှူရှားမှုတွေဖြစ်ပေါ်လာတယ်တဲ့ဝါယောဝိညာဉ်တွေဇနေတိအဲ့ဒီဒုက္ကံမှုတတ္တိထုကိုဖြစ်လာပြီးတော့မှစိတ်တကိရိယာဝါယောဓာတ်တို့ဝိပါရိဏစိတ်ကပြုအပ်သောတောင့်တင်းလှူရှားမှု၏ပြန့်နှံ့လှူရှားခြင်းကြောင့် ကိစ္စတီသွားတယ်ကဲသွားတယ်ဆိုတာငါသွားတာလည်းမဟုတ်ဘူးသူသွားတာလည်းမဟုတ်ဘူးယောက်ျားမိန်းမသွားတာလည်းမဟုတ်ဘူးသွားကျင်တာကဘသူကသွားကျင်တာစိတ်ကသွားကျင်တာဒီစိတ်ဆိုတဲ့နာမ်လေးကသွားကျင်ပြီးတော့သွားနေတာကဘသူကသွားနေတာလဲယောက်ျားသွားနေတာဒီငါသွားတာလည်းမဟုတ်ဘူးယောက်ျားမိန်းမသွားတာမဟုတ်ဘူးဒီမှာယုံနံသွားနေတာကြီးတယ်အဲ့ဒီသဘောလေးကိုမြင်အောင်ဘုရားယောဂီများကဒေချာစဉ္ညာအမှတ်ကို ဒေချာရှုရတဲ့အခါကလည်းကျတော့သူ့ရဲ့တဘာဝလေးတွေကိုတွေ့လာပြီဆိုရင်သွားနေတာငါလည်းမဟုတ်ယောက်ျားမိန်းမလည်းမဟုတ်ပုဂ္ဂိုလ်တ attva လည်းမဟုတ်ဒီမှာသွားနေတဲ့ခြေလမ်းနဲ့ခြေလမ်းနဲ့ကတွန်းကန်နေတဲ့တတ္တိသူဝါရောဓာတ်အဲဒီဝါရောဓာတ်ကြောင့်သွားနေတာအဲဒီဝါရောဓာတ်ကြောင့်ရက်တယ်ဆိုတာလည်းဒီတိုင်းဒါကြောင့်မို့ဒီဝါရောဓာတ်ရဲ့တွန်းကန်မှုတတ္တိသူကြောင့်ဟိုဒီမှာသွားနေတယ်အဲဒါလေးတွေဘုန်းကြီးတို့ယောဂီများရှင်းပြီးတော့ပြောမယ်ဆိုရင်ဒါတွေကအကြာကြီးဖြစ်နေမှာဆိုလို့ ရှုမှတ်ပုံလေးလောက်ပဲဘုန်းကြီးပြောသွားတယ်ဒါကြောင့်ပထမပိုင်းမှာစပြီးရှုမှတ်စမှာတလန်းကိုတစ်ချက်မှနဲ့ရှုတယ်တကယ်လို့တစ်ချက်မှနဲ့ရှုလို့နိုင်နေသွားရင် တလန်းကိုဘယ်နှချက်မှလဲနှစ်ချက်မှနှစ်ချက်မှနဲ့တိုးရှုမယ်အဲ့ဒီနှစ်ချက်မှတ်ကိုနိုင်နေသွားပြီဆိုရင်တလန်းကိုဘယ်နှချက်မှနဲ့ရှုလဲသုံးချက်မှနဲ့ဒီသုံးချက်မှနဲ့ဘုန်းကြီးတို့ရှုသွားမယ်အဲ့လိုရှုသွားလို့ရှိရင်ဈဉ္ညာလျှောက်ရင်းနဲ့လည်းပဲဘုန်းကြီးတို့ယောဂီများစောစောကပြောတယ် တောက်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောတဘာဝလေးတွေမသိနိုင်ဘူးလားသိနိုင်ပါတယ်ဈဉ္ညာရှောင်ရင်းနဲ့ပဲဒီမှာကြွတယ်ဆိုရင်လည်းပဲတည်ရွေ့ချင်းတည်ရွေ့ချင်းရွေ့ပါလာတဲ့သဘောလမ်းနေဆိုရင်လည်းပဲတည်ရွေ့ချင်းတည်ရွေ့ချင်းရွေ့ပြီးတင်းတောင်သွားတဲ့သဘောချတယ်ဆိုရင်လည်းပဲတည်ရွေ့ချင်းတည်ရွေ့ချင်းလေးချသွားတဲ့သဘောအဲဒီတော့ပေါ့ပန်းလာတဲ့သဘောလေးကိုသိမယ်ဆိုရင်တေဇောဓာတ်ကိုသိတာဗဓာတ်ကိုသိတာလေတေဇောဓာတ်ကိုသိတာတည်ရခြင်းတည်ရခြင်းရွေ့ပြီးတောင့်တင်းသွားတဲ့သဘောကိုသိတယ်ဆိုရင်ဗဓာတ်ကိုသိတာလေဝါယောဓာတ်ကိုသိတာ ဘာဓာတ်ကိုသိတာလေဝါယောဓာတ်ကိုသိတာဝါယောဓာတ်ကိုသိတာတကယ်လို့ချနင်းလိုက်တဲ့အခါမှာတည်ရခြင်းတည်ရခြင်းလေးကြသွားတဲ့သဘောကိုသိတယ်ဆိုရင်ဘာဓာတ်ကိုသိတာလေဝတဝိဓာတ်ကိုသိတာအဲ့ဒီကနေခြေဘွားနဲ့ကျန်းနဲ့ထိလိုက်လို့မာတဲ့သဘောပြောတဲ့သဘောကိုတွေ့တယ်ဆိုရင်ဘာဓာတ်ကိုတွေ့တာလေဝတဝိဓာတ်ကဲခြေစမ်းဈဉ်ညတလန်းတလန်းလမ်းလိုက်တာနဲ့လမ်းလိုက်တာနဲ့ဓာတ်၄ပါးမတွေ့ရဘူးလားတွေ့ရပါတယ်ဓာတ်သဘောတွေကြီးတယ်အဲ့ဒီဓာတ်တွေကရုပ်တရားတွေ ဒါတရားတွေကဘာတရားတွေလဲတရားတွေပါပဲအဲ့ဒါလေးတွေကိုတိတိနေတဲ့စိတ်လေးကဘာတရားလဲနာတရားပါပဲဒီတော့သွားတိုင်းမှာဘာလဲပါလဲရုပ်နဲ့နာမည်ဘယ်မလဲငါဆိုတာရှိသေးရဲ့လားမရှိပါဘူးပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့လားမရှိပါဘူးမရှိတော့ဘူးယုံနာကိုအမှန်သိလိုက်တာနဲ့တပြည့်နဲ့တည်းငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားပြုတ်ပါတယ်ထိုင်ရှုမှရင်ပြုတ်တာလားဈဉ္ညာရှောင်ရင်ပြုတ်တာလားဈဉ္ညာရှောင်ရင်ပြုတ်တာဈဉ္ညာရှောင်ရင်လည်းပြုတ်သွားတယ် ဒါကြောင့်မို့ဈဉ္ညာလျှောက်တဲ့အခါမှာတမန်ကဆံကလေးမလျှောက်နဲ့အညောင်းပြေလျှောက်ခိုင်းတာမဟုတ်ဘူးတမာတိဖြစ်အောင်လျှောက်ခိုင်းတာဘာဖြစ်အောင်လျှောက်ခိုင်းတာလဲတမာတိဖြစ်အောင်လျှောက်ခိုင်းတမာတိဖြစ်အောင်လျှောက်ခိုင်းတာဘုရားပြောပြီအဲဒီလိုဈဉ္ညာလျှောက်ပြီးတော့တမာတိကြီးအားကောင်းလာတဲ့အခါစောစောကပြောတဲ့တဲ့ယုံနာကိုသိတဲ့ဉာဏ်မပေါ်ဘူးလားပေါ်ပါလားဆက်ပြီးရှုနေရင်ခြေတလန်းလန်းလိုက်တလန်းပြတ်သွားလိုက်နောက်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြတ်သွားလိုက်နောက်တလန်းအသစ်ဖြစ်ပေါ်လာလိုက်နဲ့ ခြေလန်းတိုင်းခြေလန်းတိုင်းရဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတာတွေ့ပါဘူး။ကဲဈဉ္ဉံရှောင်ရင်ဖြစ်ပြဉာဏ်မပေါ်ဘူးလားပေါ်ပါတယ်ဗျာ။အဲ့ဒီဖြစ်ပြဉာဏ်အနိစ္စနုပဒနာဉာဏ်ပေါ်လာပြီဆိုရင်ဟိုဘက်ကဒုက္ခနုပဒနာအနတ္တနုပဒနာဉာဏ်นี่မပေါ်ဘူးလားပေါ်ပါတယ်။ဉာဏ်นี่အစစ်အစစ်အားကောင်းလာပြီဆိုရင်ဈဉ္ဉံရှောင်ရှုမှတ်ရင်းနဲ့ ပညာပူညာနိဗ္ဗာန်နိမရနိုင်ဘူးလားရနိုင်ပါဘူးသောတာပန်လည်းဖြစ်နိုင်တယ်သက္ကရာကံလည်းဖြစ်နိုင်တယ်နာကံလည်းဖြစ်နိုင်တယ်ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဗျာသောဘုရားလက်ထက်ကသုဘဒ္ဒဆိုတဲ့ပရပယဟန်ကြီးဟာရသော်ဘုရားရဲ့သာသနာမှာနောက်ဆုံးတက်တော်တင်ရှားရှိစဉ်မှာနောက်ဆုံးယဟန္တာအဲ့ဒီယဟန္တာဟာထိုင်ရှုမှယင်လားဈဉ္ညာလျှောက်ရှုမှယင်လားဈဉ္ညာလျှောက်ရှုမှဒီသုဘဒ္ဒယဟန်ကြီးဟာဈဉ္ညာလျှောက်ရှုမှယင်တဲ့ယဟန္တာဖြစ်သွားတာဒါကြောင့်ဈဉ္ညာလျှောက်ရင် တရားမရနိုင်ဘူးလားမရနိုင်ပါဘူး။အေးဈဉ္ဉံလျှောက်ရင်းနဲ့တရားရနိုင်တယ်။ဒီလောက်တင်လာဆိုတော့ဘုန်းကြီးတို့ယောဂီများတကယ်လို့ပါရမီမပြည့်စုံသေးလို့မိမိဈဉ္ဉံလျှောက်တယ်။ပါရမီမပြည့်စုံသေးလို့မိမိမှာတရားမရသေးဘူးဆိုရင်လည်းပဲဈဉ္ဉံလျှောက်ခြင်းအပြင်မြတ်စွာဘုရားအကျိုး၅မျိုးရတယ်။အကျိုးဘယ်နှမျိုးလဲ။၅မျိုးပါပဲ။အတ္တနာကမောဟောတိခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးရတယ် ဘာသွားနိုင်ခြင်းလဲသိရှိသွားနိုင်တယ်သူဒီဈဉ္ညာများများလျှောက်တဲ့ပုဂ္ဂိုလ်ဟာခရီးရှည်ရှည်ဝေဝေကြီးသွားနိုင်တယ်တဲ့နောက်ပြီးတော့ပဒံနဲ့ခမောဟောတိကိုရောစိတ်ရောကြန့်ခိုင်တယ်ဈဉ္ညာလျှောက်ခြင်းအပြင်ကိုယ်စိတ်နှစ်ပါးဘာဖြစ်လဲကြန့်ခိုင်လာတယ်ကြန့်ခိုင်လာတယ်စိတ်ဓာတ်တွေလည်းကြန့်ခိုင်လာတယ်ခန္ဓာကိုယ်လည်းကြန့်ခိုင်လာတယ်တဲ့ပဒံနဲ့ခမောဟောတိအဘဘာရောဟောတိဟော ဒါကြောင့်လေဆိုတော့အပ္ပဘာရောဟောတိဈေးညာလျှောက်ခြင်းအပြင်အနာယောဂကင်းစင်ကျမ်းမာရေးပူကောင်းလာကျမ်းမာရေးပူကောင်းအနာယောဂကင်းစင်ပြီးတော့အသက်တူမှလားအသက်ရှည်မှလားအသက်ရှည်ပါပါဒါဘုန်းကြီးတို့မနေ့ကဆိုရင်ဈေးညာလျှောက်ရင်းနဲ့ဈေးညာလျှောက်ပြီးရှုမှတ်နေလို့ဘုန်းကြီးတို့ဘိမသာရမင်းကြီးအစာရေစာဘာမှမစားရမတော့ဘဲနဲ့တော့ရပောင်းများစွာအသက်မရှိဘူးလားရှိပါရဲ့အဲ့ဒါ မလုပ်နေလို့လေဉာဏ်ရှာဉာဏ်ရှာအောင်ပြီးလို့ဣရိယာပုမျှတပြီးတော့တက်ရှိသွားဒါကြောင့်မို့ဘုန်းကြီးတို့ဣရိယာပုမျှနေခြင်းအပြင်အဘဘောရောဟောတိကျမ်းမာပြီးတော့အသက်ရှင်မယ်နောက်ပြီးတော့အတိတံပိတံခာယိတံတာယိတံတမ္မာပရိနာမံကစ္စတိဘုန်းကြီးတို့ဒီမှာဈဉ္ညာလျှောက်နေတဲ့ပုဂ္ဂိုလ်ဟာစားထားတဲ့အစာတွေအလုံးကျင့်တယ်စားထားတဲ့အစာတွေပါတော့ ကျင့်ခဲ့ပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများမနေ့အာယုံစွာဖုံးပေးပြီးတဲ့အချိန်မှာပဲဖြစ်စီနေစွာဖုံးပေးပြီးတဲ့အချိန်မှာပဲဖြစ်စီဖုံးပေးပြီးတာနဲ့ဘာလို့ရမှာလဲ။ဆင်းညာရှောင်းဆင်းညာရှောင်းဒီကဘေဘီအသင်းကြီးရဲ့ဥဆောင်မှုဆရာတော်ဥဒ္ဓမသာမီးရဲ့ဥဆောင်မှုနဲ့စေရနာတရားတရားထက်တန်ကြတဲ့ပုဂ္ဂိုလ်များဘယ်နဲ့အာယုံဆိုရင်လည်းပဲ အာယုံစိုးနေနှစ်ခုသုံးခုထပ်နေတာနေစွမ်းဆိုရင်လည်းနေစွမ်းနှစ်ခုသုံးဇာဝတ်တော့ပွဲခဲဝဲဘောစီနေစုံနေတာအသိဉာဏ်တွေရောအားအားလုံးသူတို့လူဒန်းနဲ့လူဒါနတွေကိုကုသိုလ်ဖြစ်အောင်ဆိုပြီးတော့တစ်ခုစီတစ်ခုစီနည်းနည်းစီစားရင်တောင်မှအားလုံးဖြစ်သွားတယ်အဲ့လိုလူဒန်းထားတဲ့စွမ်းတွေကိုမိမိတို့ပုံပေးထားပြီးပြီဆိုရင်အဲ့ဒီစွမ်းစားရကပြန်လာရင်အဆောင်ဝင်ပြီးတော့ခွေးမနေနဲ့ဘာလို့ကမှလဲ ဈဉံဆောင်ဒီဈဉံဝင်ကိုဝင်ပြီးတော့ဈဉံရှောင်အဲဒီမှာဈဉံရှောင်ခြင်းအပြင်စားထားတဲ့အစာတွေဘာပဲဖြစ်ဖြစ်ဘာဖြစ်သွားမလဲကျင့်မြင့်အောင်ဈကျင့်မြင့်သွားလိမ့်မယ်နောက်နံပါတ်5နံပါတ်5ကတော့ဘုန်းကြီးတို့ယောဂီများစိရထိတိကိုဟောဒီစင်္ကမာတိကမောစင်္ကမာတိကတော့တမာတိစိရထိတိကိုဟောဒီမိမိရဲ့တမာတိတွေလုံးဝမပြတ်ဘူးရထားတဲ့တမ မရသေးတဲ့တမာရီတွေကိုလည်းထပ်ပြီးတိုးပွားပြီးရလာမယ်ရထားတဲ့တမာရီတွေလည်းပို့ပြီးတော့ခံမြဲသွားမယ်ဒါဈဉ္ဉံလျှောက်ခြင်းရဲ့အကျိုးဘယ်နှမျိုးလဲ၅မျိုးပါဗျာ၅မျိုးတကယ်လို့ပါရမီမရှိသေးလို့တရားမတွေ့သေးဘူးဆိုရင်တော့ဒီအကျိုး၅မျိုးကတော့မရဘူးလားမရပါဘူးဗျာကဲအဲ့ဒါလေးကိုဆိုကြည့်ရအောင်နော် ခยีသွားနိုင်ခยีသွားနိုင်ကြံ့ခိုင်အားအင်းကြံ့ခိုင်အားအင်းကင်းစင်ယောဂကင်းစင်ယောဂအစာကြည်ကျက်အစာကြည်ကျက်မပြည့်သမာဓိမပြည့်သမာဓိ ၅ပါးရှိ၅ပါးရှိသွားတိစင်ကြံအကျိုးသည်သွားတိစင်ကြံအကျိုးသည်ခရီးသွားနိုင်ခရီးသွားနိုင်ကြံခိုင်အာအင်ကြံခိုင်အာအင်ကင်းစင်ယောဂကင်းစင်ယောဂအစာကြည်ကျက်အစာကြည်ကျက်မပြတ်သမာဓိမပြတ်သမာဓိ၅ပါးရှိ၅ပါးရှိသွားတိစင်ကြံအကျိုးသည်သွား ပါဠိစဉ္ညာအကျိုးတည်းစဉ္ညာတရားကိုထူးပြုပြီးတော့ကြိုးစားဖို့မလိုဘူးလားဗျာဟုတ်ပါဗျာဒီဒီလိုအကျိုးတရားတွေလည်းရတယ်လို့စဉ္ညာရှောင်ရင်းနဲ့တမာရီရောမရနိုင်ဘူးလားရနိုင်ပါဗျာတမာရီရတယ်လို့ဝိပဿနာဉာဏ်တွေရောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဝိပဿနာဉာဏ်နဲ့လားဆိုတော့အရိယာမဉ္ဇဏ်ပူဉာဏ်နိဗ္ဗာန်တရားမြန်မောမပြုတ်နိုင်ပြီဘူးလားဖြစ်နိုင်ပါဗျာဒါကြောင့်စဉ္ညာတရားကအာထုတ်တဲ့လားအာမထုတ်တဲ့ဘူးလားအာထုတ်တဲ့ပါဗျာ နောက်တစ်ခါနံပါတ်2ကထီတော်ဝါထီတော်မီတိပသနာတိရက်တဲ့အမူအရာဘာအမူအရာလဲရက်တဲ့အမူအရာရက်နေရက်တဲ့အမူအရာလေးကိုသိသိအောင်ယူတဲ့ထီတော်ဝါထီတော်မီတိပသနာတိရက်နေတဲ့အမူအရာလေးကိုသိအောင်ယူဆိုတော့ဘုန်းကြီးတို့ယောဂီများဈဉ္ညာရှောင်ရင်းနဲ့ဈဉ္ညာဆုံးသွားပြီဆိုရင်ဒီတိုင်းချက်ချင်းလှည့်ရမှာလားရက်ရမှာလားရက်ရမှာပါဗျာရက်ရ အဲ့လိုရက်တဲ့ကံမှာဈဉ္ညာဒီရက်တဲ့အမူအရာရှုမှတ်ပုံကဆံပြားကခြေပြားတန်အောင်တကိုယ်လုံးကိုအာယုံဆိုင်ဈဉ္ညာဆုံးလို့ရက်ပြီဆိုရင် မျက်စိက တောင်တောင်မြောက်မြောက်ရှေ့နောက်ဘေးဝဲရတယ်မကြည့်နဲ့အဲ့ဒီမှာဇုံရပြီးတော့မျက်စိလေးမှိတ်လိုက်မှိတ်ပြီးတော့မိမိရဲ့စိတ်ဟာဆံပြားကနေပြီးတော့အပေါ်ကနေပြီးတော့အောက်ကိုတကိုယ်လုံးကိုခြုံကြည့်အဲ့ဒီမှာတက်ပြင်းလေးရှာပြီးချလိုက်တာလေးနဲ့ ရက်တယ်ရှုတာလေးနဲ့တခါလေးတောက်လျှောက်တပြင်းလေးရှိုင်းပြီးတော့တခါလေးချလိုက်တာလေးနဲ့ရက်တယ်ရက်တယ်ရှုနေပထမအဲ့ဒီလိုရက်တယ်လို့ရှုနေအဲ့ဒီလိုရက်တယ်လို့ရှုနေရင်ရှုနေရင်လည်းမထင်ရှားလာလေဆိုတော့ရက်ရင်နဲ့ဖောင်းမှုပိန်မှုအာယုမထင်ရှားဘူးလားထင်ရှားရပါလေ ဖြန်ရင်းနဲ့အသက်ရှူသလားမရှူဘူးလားရှူပါရဲ့ဝင်လေလေးရှူလိုက်တာနဲ့ဝမ်းမိုက်ကလေးကဘာဖြစ်သွားလဲပေါင်းပါလားပေါင်းလားထွက်လေလေးထွက်လိုက်တာနဲ့ဝမ်းမိုက်ကလေးကပိန်ပါပါရဲ့အဲ့ဒီပေါင်းမှုပိန်မှုလေးကရက်တယ်လို့ရှုနေရင်လည်းမထင်ရှားဘူးလားထင်ရှားပါပါထင်ရှားလာတာနဲ့အဲ့ဒီပေါင်းတာပိန်တာလေးကိုရှုပြီးတော့ရှုလာတယ်ရရင်နဲ့ပေါင်းနေပိန်နေပေါင်းနေပိန်နေရှုနေပါအဲ့ဒီလိုရှုလို့10မိနစ် 15မိနစ်ကြာလာတဲ့အခါကျတော့ပထမပိုင်းတော့ရက်တယ်လို့ရှုတာရင်တောင့်တင်းနေတဲ့သဘောလေးသွားသိတယ်ရင်းနေတဲ့သဘောလေးတွေသိတယ်အဲဒီမှာဖောင်းတဲ့ပင်နဲ့ရှုနေတဲ့အခါကျတော့ဖောင်းမှုပင်မှုအာယုံပေါ်မှာစိတ်လေးရောက်နေတဲ့အခါကျတော့ဘာကပို့ပြီးတော့တင်ရှားလာလဲဆိုတော့10မိနစ်15မိနစ်လောက်ခန့်လောက်ကြာလာတဲ့အခါကျတော့ခြေဘဝါကစပြီးတော့ဘူးလာတယ်ခြေဘဝါကစပြီးတော့ဘူးလာတယ် ဘုန်းကြီးတို့ယောဂီများဘုန်းကြီးပြောနေလက်ခံမထားဘဲနဲ့လက်တွေကျင့်သုံးကြည့်ပါလက်တွေကျင့်သုံးကြည့်ပါအဲ့ဒါကတော့ဈဉာဆုံးတဲ့နေရာမဟုတ်ဘူးနော်အဲ့ဒီကြာကြာလေးရက်တာကြတော့ကိုယ့်အကူတီးတဲ့တနေရာလေးမှာရက်တာရက်ပြီးတော့ရှုမှရတယ်တီးတဲ့လေးရှုရဟိုဈဉာဆုံးတဲ့နေရာကတော့ကိုယ့်အကူနည်းနည်းပဲသုံးလေးချက်လောက်မှတ်ချင်မှတ်မယ်အဲဓမ္မမဟုတ်10မိနစ်2မိနစ်လောက်မှတ်ချင်မှတ်မယ်ဒီလောက်ပဲအဲဈဉာ နေတဲ့ဈဉ္ဉေဆုံးလို့ရက်တဲ့နေရာကတော့ဒီလောက်ပဲရှိပါဒီလိုမဟုတ်ဘူးတီးတန့်ရှုမှတ်တော့မယ်ဆိုရင်တီးတန့်နေရာလေးတီးတန့်သွားပြီးတော့ရပ်ပါအဲ့တော့ရပ်ပြီးတော့သိုးသောအတိုင်းပဲရက်တယ်လို့ရှုပါနောက်ဖောင်းမှုပိန်မှုလေးထင်ရှားနေတဲ့တွေဖောင်းတာပိန်တာလေးရှုပါရှုရင်းနဲ့10မိနစ်15မိနစ်ကြာတော့အောက်ပိုင်းကထင်ရှားလာလိမ့်မယ်ခြေပွားတွေပူလာတာထင်ရှားလာတယ်ခြေပွားတွေကပူလာတယ်အဲ့ဒီဖောင်းတာပိန်တာလေးနဲ့တွဲပြီးတော့ဖောင်းတယ်ပိန်တယ်ပူတယ် ဘောင်းနေပိန်နေပူနေရှုမှတ်လို့ရတခါတရံမှာပူတာမထင်ရှားသေးရင်အောက်ကဒုစစ်တီအောင်တောင့်တင်းနေတာထင်ရှားနေတယ်အောက်ပိုင်းအဲ့ဒီမှာဘောင်းနာပိန်နာလေးနဲ့တွဲပြီးဘောင်းနေပိန်နေတင်းနေဘောင်းနေပိန်နေတင်းနေသို့မဟုတ်တောင့်နေစသည်ဖြင့်မှတ်လို့ရအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုမှတ်ပါအဲ့လိုရှုမှတ်ရင်ကနေပြီးတော့တောင်းတာလေးကဆိုရင်လည်းတဖြည်းဖြည်းနဲ့အပေါ်ကိုတူတူတူတူတက်လာ။ဘောင်ရင်တရားတက်လာ အဲ့ဒီကနေပြီးတော့ခါဒီအောင်တက်လာတယ်တောင်းလာလိမ့်ပူတာလည်းပဲဒီတိုင်းပဲခြေပေါ်ကနေစပြီးတော့ပူတာလေးကိုပူတယ်ပေါင်းတာပင်တာလေးနဲ့တွဲတွဲပြီးတော့ပူတယ်မှတ်တယ်ဒါမှမဟုတ်သူ့ကိုတတ်တန်ပူတယ်ပူတယ်ပူတယ်လို့တစ်ချက်ချင်းလေးမှတ်လို့ရတယ်အဲ့ဒီကံမှာပူမှုဟာတစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တဖြည်းဖြည်းအဲ့ဒီပူပေါ်ဟာပူတာကခြေပေါ်ကနေခြေဝမိုးခြေဝမိုးကနေခြေမျက်စိခြေမျက်စိကနေခြေသလုံးခြေသလုံးကနေဒူးပေါက်တက်လာလိမ့် အဲ့ဒီပူလာတွေကတရှိန်ရှိန်နဲ့တက်လာလိမ့်မယ်အဲ့ဒီကနေဒူပေါင်းကနေပေါင်းပေါင်းကနေပေါင်းရင်ပေါင်းရင်ကနေပြီးတော့ခန္ဓာကိုယ်အလဲပိုင်းအလဲပိုင်းကနေအထက်ပိုင်းတကိုယ်လုံးကောင်းထီအောင်တကိုယ်လုံးမီးမြိုက်ထားတော့ပူလာလိမ့်မယ်အဲ့ဒီမှာပူလာလို့ရှိရင်အဲ့ဒီပူလာလေးကိုတိခံပြီးတော့ဇွဲနဲ့မှရဘုန်းကြီးတို့မြန်မာနိုင်ငံမှာမော်လမြိုင်ဘက်မှာတော်ကူးဆိုတဲ့ဆရာတော်ဘုရားကြီးရှိတယ် အဲ့ဒီတော်ဘူးဆရာတော်ဘုရားကြီးဟာဒီရက်တဲ့ဣရိယာပုံနဲ့လုံရောက်တော်မူခဲ့ရက်တဲ့ဣရိယာပုံနဲ့တရားတွေတွေ့ခဲ့အဲ့ဒီရက်တဲ့ဣရိယာပုံနဲ့နာယီပေါင်းများစွာရှုမှတ်နိုင်အဲ့တော့ဆရာတော်ကြီးဟာယောဂီတွေကိုရက်တဲ့ဣရိယာပုံနဲ့ညွှန်ကြားပြီးတော့ရှုမှတ်စေတဲ့ကံမှာယောဂီဟာတဏှာကြီးလောက်တော့တောင့်နိုင်တယ်တဏှာကြီးကကြော်ပြီဆိုရင်မခံနိုင်တော့ဘူးဆိုရင် ယောဂီကဖြုတ်တော့မယ်လို့ဒီဆရာတော်ကြီးကနောက်ကနေရောက်လာအဲ့ဒီမှာယောဂီကြိုးစားဘာပဲဖြစ်ဖြစ်အခက်ခဲဆိုတာတွေးလိမ့်မယ်အတားဆီးရှိရင်အဲ့ဒီအတားဆီးကိုကြော်ဖြန်းရအောင်ကြော်ဖြန်းမြင့်တွေ့ရင်ချောင်းတွေ့ရင်ဖြတ်ကူးတောင်တွေ့ရင်ကြော်တဲ့ဆရာတော်ကြီးကသူနည်းနဲ့သူအားပေးတာငရဲအပူဟာဒီတဲ့ပူတယ်ဆရာတော်ကြီးကအဲ့ဒီငရဲအပူကိုမခံရင်ဒီပူလေးတိခံ ခန္ဓာကဖောက်ပြန်တဲ့ပူတဲ့ပူလေးကိုတိကံတိကံဆိုပြီးတော့အားပေးပြီးတော့တဏှာကြီးကတဏှာကြီးရအောင်တဏှာကြီးက၃နာရီ၄နာရီရအောင်ရှုမှတ်စေပါလေအဲ့ဒီလိုရက်တဲ့ဣရိယာပုနဲ့ရှုမှတ်တဲ့အခါမှာတောင့်တင်းတဲ့သဘောထင်ရှားတယ်အထူးအဖြင့်ရိမ့်ပြီးလှုပ်တဲ့သဘောလည်းထင်ရှားတယ်ဒါခေတ္တခဏမှတ်နေတဲ့ပုဂ္ဂိုလ်နော်ကြာကြာမှတ်ပြီဆိုရင်စောစောကပြောတယ်ပူတဲ့သဘောတွေထင်ရှားလာတယ်တဘာဝခန္ဓာဖောက်ပြန်လာတဲ့သဘောတွေထင်ရှားလာတယ် အဲ့တော့အဲ့လိုရက်တဲ့အမူအရာလေးကိုရှုရင်းနဲ့လည်းပဲခုတောင့်တင်းနေတဲ့သဘောလေးတွေတွေ့လာပြီဆိုရင်ဝါယောဓာတ်တွေ့တာဘာဓာတ်တွေ့တာဝါယောဓာတ်တွေ့တာဝါယောဓာတ်ကယုတ်တရားဘာတရားလဲယုတ်တရားပါသိနေတာလေးကနာမ်တရားပါကဲပူရာကိုတွေ့တယ်ပူရာကတေဇောဓာတ်ဘာဓာတ်လဲတေဇောဓာတ်ပါအဲ့ဒီတေဇောဓာတ်ကယုတ်တရားသိနေတာလေးကနာမ်တရားပါကဲရရင်နဲ့ယုံနာကွဲပြီးတော့မသိဘူးလားသိပါရဲ့ တေချာလေးရှုနေရင်ဟောခန္ဓာကိုယ်ရိမ့်ပြီးလှုပ်နေတဲ့သဘောမတွေ့ရဘူးလားတွေ့ရပါတယ်ရိမ့်နေတာကဝါယောတရားဝါယောတကဗာတရားလေယုံတရားပါသိနေတာလေးကဗာနာတရားပါတရားအဲ့ဒီမှာတေချာလေးရှုနေရင်ကနေပြီးတော့တခုပြီးတခုပြောင်းလဲပြီးတော့ခန္ဓာကိုယ်အပေါ်ပိုင်းကနေကြည်နေတဲ့ကဟိုနေရာကစကနေဖြစ်လိုက်ဒီနေရာကလှုပ်ကနေဖြစ်လိုက်ဟိုနေရာကရွာနေဖြစ်လိုက်အဲ့ဒါလေးကိုရှူရင်ရှူရင်နဲ့တိတိပြီးတော့ဒီနေရာကပေါ်လိုက်တောက်သွားလိုက်ဒီနေရာကပေါ်လိုက်တောက်သွားလိုက်ဒီနေရာကပေါ်လိုက်တောက်သွားလိုက် မြဲတာတွေတွေ့တာလားမမြဲတာတွေတွေ့တာမမြဲတာတွေတွေ့တာဘယ်ဆက်ရှုသွားလို့ရှိရင်အဲ့ဒီဖြစ်မှုပြင်းမှုတွေမပြတ်နှိမ့်စေလို့ဆင်းရဲတဲ့ဒုက္ခကိုလိုတိုင်းမပြည့်လို့အဆိုးမရတဲ့အနတ္တဒီအနတ္တနုပဒနာဉာဏ်นี่အားကောင်းလာပြီဆိုရင်အဲ့ဒီရှုရင်းမှရင်အားထုတ်ရင်းနဲ့ပဲဝိပဿနာဉာဏ်အားတွေပြည့်လာတဲ့ကအရိယာမဉဏ်တိအောင်မရနိုင်ဘူးလားရနိုင်ပါတယ်ဘယ်ဆင်းရဲတွေမလွတ်နိုင်ဘူးလားလွတ်နိုင်ပါတယ်ဒီတဲ့ပါရမီတို့ရှိမယ်ဆိုရင်ကိလေသာအသောကုန်ခံယဟန္တာတိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ် ကဲဘုန်းကြီးတို့အမ္ပကာရကတိတ်တာဆိုတဲ့ယဟန်တော်လေးတပါးဟာဒီမတ်တက်ရရင်နဲ့သူအားထုတ်တဲ့လိုင်ကူဘဝမှာဒါဘုန်းကြီးအချင်းချုပ်လေးပြောတာနော်အဲ့ဒီလိုင်ကူဘဝမှာအဲ့ဒီလိုင်ကူကိုစောင့်တဲ့နတ်ကနေပြီးတော့သူ့ကိုဆေးဆရာဖြစ်နေဆွဆွဲတယ်။ဘာဖြစ်နေဆွဆွဲလဲ။ယဟန်တော်များမှာဆေးကုကောင်းရလား။ကုကောင်းပါဘူး။ကုကောင်းမှုနော်သဘောပေါက်တယ်နော်ယောဂီတွေ စေးကူးတဲ့ဘုန်းကြီးပဲလိုက်ရှာမနေနဲ့တော့ဒါတော့သိရင်လေအဲဒီလိုစေးကူးတဲ့ဘုန်းကြီးတို့အဲဒီတော့ရဟန်းစေးမကူကောင်းဘူးဟုတ်တယ်မို့လားဘေးရင်မဟောကောင်းဘူးအဲဒီမှာဓမ္မရိုက်ကောင်းဘူးဒါတွေဘာမှမလုပ်ကောင်းဘူးရဟန်းဆိုတာမြတ်စွာဘုရားရဲ့သာသနာမှာသရိယရဲ့ပฏิပတ်ကန္ဓဒူရရဲ့ဝိပဿနာဒူရရဲ့ဒါနှစ်ခုပဲရှိဒီနှစ်ခုပဲလုပ်လို့ရမယ်ရဟန်းဆိုတာအေး ဟိုကတော့ဖြင့်ကိုယ်သဘောချတာပေါ့ဘုန်းကြီးကဒီလောက်ပဲပြောပြမယ်နိယောဂီတို့ကိုယ့်အကူသိရင်ကိုယ့်ကြောင့်ယဟန်တော်တွေအဘမသိမှစီနေဒါပဲနော်ကိုယ်ကသွားပြီးတော့ဈေးကုခံရင်ယဟန်ကဈေးကုပြီးရင်အဘသိနေပြီအဲသွားပြီးတော့ဟိုမှာဗာရိညာတွေသွားပြီးအဆောင်ရောင်တွေတောင်းနေရင်အဘသိနေပြီအဲတော့ဒီတရားကမှလှူတာကိုယူတိုင်းစားတိုင်းဟောငါတော့ဖြင့်ဒီဆရာတော်က ကျေးဇူးများအင်္ဂါစီးပွားတွေတက်အောင်လုပ်ပေးတာငါယောဂတွေပြောင်းအောင်လုပ်ပေးတာငါအကြောင်းကြီးဆောက်ကိုးကွယ်မယ်ဆိုရင်အဲ့ဒီအကြောင်းကိုမတက်သေးဘူးအရေးနင်းတာနဲ့ဒီဘုန်းကြီးအာဘတ်တက်နေပြီအဲ့တော့အာဘတ်တွေလည်းမပေးကြနဲ့ဒါတော့သိရင်တော့ပေါ့ဟုတ်တယ်မလားအဲ့တော့သိရင်တော့ပေါ့အဲ့ဒီတော့အဲ့ဒီမှာဆေးဆရာဆိုပြီးတော့ဆွဆွဲတာဆွဆွဲတဲ့အခါကျတော့ငါဆရာမဟုတ်ဘူးငါဆေးမကူရှင်ပြဆေးကူလည်းမကူဘူး အဲ့ဒီမှာမကူကူတယ်နဲ့ပြောနေရင်ကနေပြီးတော့ရဟန်းတော်လေးကဟိုဒီနာငါ့ကိုအဖြစ်ရှာနေတာပဲငါဟာသာသနာတော်ဝင်ရောက်တဲ့အချိန်ကစပြီးတော့ငါရဲ့တီလာတွေညှိုးနှွမ်းတာချုပ်ခန်းတာရှိသလားဆိုပြီးတော့ပြန်ပြီးတော့နှလုံးသွင်းဆင်းရဲတာဆင်ញင်တဲ့အခါကျတော့ယဟန်ဖြစ်တဲ့အချိန်ကစပြီးတော့ ယခုအချိန်ထိအောင်မိမိရဲ့သီလသိက္ခာပုတ္တရာဖြူသင်ပုတ်သိက္ခာသူဖြူစင်ဝန်းတက်ပြီးတော့စင်ကြဲနေတာတွေ့တော့ဝမ်းသာမလားဝမ်းနည်းမလားဝမ်းသာပါဗျာအဲ့ဒီမှာဝမ်းသာမှုပီတိတွေဖြစ်လာအဲ့ဒီပီတိကနေတဆင့်ဝိပဿနာရှုလိုက်တာဝမ်းသာတယ်ဝမ်းသာတယ်ရှုရင်းကနေပြီးတော့ခန္ဓာကိုယ်ပေါ်မှာပေါ်လာလေးတွေရှုရင်းကအဲ့ဒီနိုင်ကူဘဝမှာမတ်တရံပြီးတော့နေရင်းကနေပြီးတော့ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့စဉ်းစားတဲ့ဒီကိလေသာအသောကိုကဉာဏ်နာဖြစ်သွားတာ ဒါထိုင်ရှုမှရင်လားရက်ရှုမှရင်လားရက်ရှုမှရင်ပါဗျာဒီရက်ရှုမှရင်လည်းရောတရားမရနိုင်ဘူးလားရနိုင်ပါဗျာရနိုင်တယ်နော်နောက်တစ်ခါနိသိဏ္ဏဝါနိသိဏ္ဏမိဒီပသနာတိထိုင်ရှုမှတ်တာဘယ်လိုရှုမှတ်တာလဲထိုင်ရှုမှတ်တာထိုင်ရှုမှတ်တာထိုင်ရှုမှတ်ပုံကတော့ဘုန်းကြီးတို့ယောဂီများကိုအထူးပြောပြဖို့လို့မလိုတော့ဘူးဟုတ်တယ်မလားအခုထိုင်တဲ့ဣရိယာပုနဲ့တော့ယောဂီများအများဆုံးရှုမှတ်နေတာရှုမှတ်နေတဲ့အခါမှာထိုင်တဲ့အခါမှာတော့ ထိုင်ပုံလေးဟာစနစ်ကြဖို့လိုတယ်။ထိုင်တဲ့အခါမှာမိမိနှစ်သက်တဲ့ဣရိယာပုနဲ့မိမိနှစ်သက်တဲ့အထိုင်နဲ့မိမိထိုင်မှာရောက်ကြတဲ့ထိုင်မှာကြာရှည်စွာထိုင်ပြီးတော့ရှုမှတ်နိုင်မယ်ဆိုရင်ရောက်ကြတဲ့ထိုင်ရှုမှတ်လို့ရပါတကယ်လို့မိမိကမင်းမတိုင်လို့ထိုင်ပြီးတော့ထိုင်မှကြာရှည်စွာရှုမှတ်နိုင်မယ်ဆိုရင်လည်းမင်းမတိုင်ထိုင်လို့ရပါ ဒီလိုမဟုတ်ဘူးဖားတိုင်းထိုင်မှမိမိကရှုမှတ်လို့ရတယ်ဆိုရင်လည်းဖားတိုင်းဒီခြေလုံးနဲ့တစ်ဖက်ကိုပဲဒီပဲထားပြီးတော့ရှုမှတ်လို့ရပါမိမိနှစ်သက်တဲ့အထိုင်မျိုးနဲ့ထိုင်ပါထိုင်တဲ့အခါမှာခြေထောက်နှစ်ခုကိုဖိညက်ကြက်နေအောင်မထိုင်ပါနဲ့အထူးအဖြင့်အခုယောဂီပုဂ္ဂိုလ်များအောက်ကဆူကြီးတွေနဲ့ထိုင်ရတယ်ပေါ့ဆူကြီးတွေနဲ့ထိုင်တော့အလေကောင်တဲတယ်မှာဝင်းထိုင်လိုက်တော့လူကအလေကောင်နဲ့ဝက်ပြီးအောက်ကျမှာအဲတော့ခါကကိုကိုကြီးဖြစ်သွားပြီးတော့ရှုလို့မရတော့ဘူး အဲဒီမှာကြောကနေပြီးတော့ဝေဒနာတွေတင်းတဲပြီးတော့မခံနိုင်အောင်ဖြစ်တယ်။ဒါကြောင့်မို့ထိုင်တဲ့အခါမှာအဲ့ဒီထိုင်ခင်းကြီးရဲ့အလဲကောင်းမှုပဲနဲ့ရှေ့နှကန်းကိုသာထိုင်ရ။ရှေ့နှကန်းကိုမိမိရဲ့ဒီမှာဖိပြီးတော့ထိုင်မယ်။ခြေတော့ကိုတော့အဲ့ဒီဆို့ရဲ့ရှေ့ကိုကျမ်းပေါ်မှာချတယ် အဲတော့ကိုကထိုင်တာလားအနိမ့်မှာထိုင်တာလားအမြင့်မှာရောက်သွားနော်အမြင့်မှာရောက်သွားအမြင့်မှာရောက်သွားတယ်ခြေထောက်ကိုအောက်ချထားတော့ဖိတာညက်တာကြက်တာရှိသေးရဲ့လားမရှိပါဘူးအဲဒီမှာချောင်းချောင်းချီချီလေးထားလိုက်တဲ့အတွက်ခြေထောက်လုံးဝကျင်တာတွေမရှိတော့ထုံတာတွေမရှိတော့တကယ်လို့ရှိခဲ့ရင်လည်းအတော်ကြာကြာလေးမိနစ်20 30လောက်မှပေါ်လာတယ်အဲတော့ကြာကြာထိုင်ပြီးတော့ရှုမှတ်နိုင်တယ်ဒါကြောင့်ထိုင်နေရပုံလေးနဲ့ရှုတဲ့အခါမှာ ဘယ်လိုပဲရွှေ့ရွှေ့ဘုန်းကြီးတို့ဒီမှာထိုင်နေထိုင်နေလို့ရှုလို့ရပါတယ်နိသိဏ္ဏဝါနိသိဏ္ဏမိတိပဇာနာတိထိုင်ရင်ထိုင်တဲ့အမူအရာလေးကိုရှုသိအောင်ရှုဆိုတော့ထိုင်နေတဲ့အမူအရာလေးဆိုရင်ဘုန်းကြီးတို့ထိုင်နေထိုင်နေလို့အာယုံကိုထိုင်ပုံလေးကိုဖမ်းကြည့်တယ်တခါတလေကိုထိုင်နေတဲ့ပုံစံကိုဖမ်းလို့မမိဘူးမမိတဲ့အခါကလည်းကြတော့ဘယ်လိုရှုမလဲအာယုံဘယ်လိုယူမလဲဆိုတော့အောက်ပိုင်းခန္ဓာကိုယ်ကခွေနေတဲ့ပုံလေးကိုယူလိုက် ခန်းနေရာကနေအပေါ်ပိုင်းလေးကိုထောင်နေတဲ့ပုံလေးကိုအာယုံပြုလိုက်အောက်ပိုင်းခွေဝေးအပေါ်ပိုင်းလေးထောင်နေတဲ့ပုံလေးအာယုံပြုပြီးတော့ထိုင်နေအဲထိုင်နေတဲ့မူရလေးကိုရှုလိုက်ကျန်းနဲ့ပြင်ပန်းနဲ့ထိတဲ့နေရာကိုထိတယ်သို့မဟုတ်ကျန်းနဲ့ခြေထောက်နဲ့ထိတဲ့နေရာကိုထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်သေချာထိထိမိမိရှုရမှာနော် ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ဒါလို့မဟုတ်ဘူးနော်ထိုင်နေဆိုရင်အဲ့ဒီထိုင်ပုံလေးကိုအာယုံလေးမိသွားအောင်အောက်ပိုင်းခွေပေါ်ပိုင်းလေးကထောင်းနေဒါလေးကိုထိုင်နေလို့ရှုလိုက်ကျန်းတဲ့တင်ပါနဲ့ထိနေတဲ့နေရာလေးကိုထိတယ်လို့ရှုလိုက်ထိုင်နေထိတယ်ထိုင်နေထိတယ်အဲ့လိုရှုနေတဲ့အခါကလည်းကြတော့ထိုင်နေဆိုရင်လည်းတင်းတောင်းနေတဲ့သဘောလာတွေ့တာပါပဲထိတဲ့နေရာလည်းမာနေတဲ့သဘောလာတွေ့တာပါပဲတခါတရံမှာပူလည်းသဘောလာတွေ့တာပဲ ဒီသဘောလေးတွေဓာတ်သဘာဝလေးတွေတွေ့နေတာဖြစ်တဲ့အတွက်ဒီချက်ကလေးတွေကိုသိနေတာဟာဘုန်းကြီးတို့ရုပ်တရားကိုသိနေတာဘာကိုသိတာလဲရုပ်တရားကိုအဲ့ဒီသိနေတဲ့စိတ်လေးကဘာတရားလေးလဲတရားလေးပဲအဲ့ဒီတော့ထိုင်နေထိတယ်ရှုရင်လည်းပဲယုံနေတာ ဘာနဲ့ဘာတွေ့တာလဲယုံနာမှာယုံနာသိလိုက်တာနဲ့ငါဆိုတာရှိသေးရလားရှိတော့ပါဘူးယောက်ျားမိန်းမဆိုတာရှိသေးရလားရှိတော့ပါဘူးအတ္တဒိဋ္ဌိတက္ကဒိဋ္ဌိမပြုတ်ဘူးလားပြုတ်တော့ပါရဲ့ဗျာဒါအမှန်သိလို့လားအမှားသိလို့လားအမှန်သိတော့ပါအမှန်သိတာနဲ့အမှားဒိဋ္ဌိဆင်းသွားတာအဲ့ဒီကနေဆက်ပြီးတော့ရှုအခုလိုထိုင်ပြီးတော့ထိုင်တယ်လို့ပဲရှုရင်ရှုဓမ္မမဟုတ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတော့ဝမ်းပိုင်းရဲ့တွန်းကန်တောင့်တင်းလှုပ်ရှားနေတဲ့သဘော ဒီသဘောလေးကိုတွန်းကန်လာလို့တရရင်နဲ့ဝါယောဓာတ်လေးတွန်းကန်လာလို့တင်းကားလာလို့ရှိရင်ဖောင်းတယ်တရရင်တရရင်တရရင်နဲ့ရော့ကျသွားရင်ဘယ်လိုရှုလဲပိန်တယ်အဲ့တော့ဖောင်းတာပိန်တာလေးရှုတယ်ဆိုတာဘာဓာတ်ကိုရှုတာလဲဝါယောဓာတ်ဝါယောဓာတ်ကိုရှုတာလေနာတိပြားကဝင်လေမဝင်မဲနဲ့ဝမ်းပိုက်ကဖောင်းမှာမလားမဖောင်းပါဘူးထွက်လေမထွက်ဘဲနဲ့ပိန်မှာမလားမပိန်ပါဘူး နာတိယရဲ့ဝင်လေထွက်လေနဲ့ဖောင်းတာပိန်တာနဲ့တခြားစီလားတစ်ဆက်တည်းလားတစ်ဆက်တည်းပါဗျာတစ်ဆက်တည်းအာနာပါနလို့ပြောပြီးယူလို့လည်းရတယ်သို့တော့ဘုန်းကြီးတို့ယူထားတာကကုသိတယဝါယောဘာဝါယောတဲ့လေကုသိတယဝါယောဝမ်းပိုက်အတွင်းမှာရှိတဲ့လေဓာတ် ဘယ်မှာရှိတဲ့လေဓာတ်လဲဝမ်းပိုင်းအတွင်းမှာရှိတဲ့လေသို့တော့ဝင်လေထွက်လေအကြောင်းပြင်းသလားမပြင်းဘူးလားပြင်းပါဗျာဝင်လေထွက်လေကြောင့်ဝင်လေလေးဝင်လာတာနဲ့ဝမ်းပိုင်းအတွင်းမှာရှိတဲ့လေဓာတ်ကိုသွားတိုက်လိုက်တဲ့အခါအဲ့ဒီလေကတွန်းပြီးတော့ကားလာအဲ့ဒီကံမှာဖောင်းနေလို့ရှုလိုက်တယ်အဲ့ဒီမှာနာသီးပြားကလေကပြန်ထွက်သွားတဲ့အခါကျတော့အဲ့ဒီလေလေးကဝမ်းပိုင်းထဲမှာရှိတဲ့လေကပြန်ပြီးတော့ရော့ကျသွားအဲ့ဒီကံမှာပိန်နေလို့ရှုတယ်အဲ့ဒီတော့ ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာဒီဝါယောဓာတ်၄ဓာတ်ကိုနာသီးပြားကဖမ်းရှူတာလားဝမ်းပိုက်ကဖမ်းရှူတာဝမ်းပိုက်ကဖမ်းရှူတာပါတဲ့ဒီတော့နှာတိများရဲ့ဝင်လေထွက်လေရှုပါတယ်ဆိုတာလည်းပဲဘာဓာတ်ကိုရှုတာလဲဝါယောဓာတ်ဝါယောဓာတ်ကိုရှုတာဝမ်းပိုက်ရဲ့ဖောင်းနာပေနာရှုတာလည်းဘာဓာတ်ကိုရှုတာဝါယောဓာတ်ကိုရှုတာပါကဲအတူတူပါပဲနှာတိများကရှုရှုဝမ်းပိုက်ကရှုရှုဝါယောဓာတ်ရှုတာဟုတ်တယ်မလားဝါယောဓာတ်ပဲရှုတာ အဲ့လိုဘုန်းကြီးတို့ဒီနှာသီးပြားကရှုတာကိုလည်းမတားမြစ်ဘူးခွင့်ပြုတယ်ဟုတ်တယ်မလားအေးဘုန်းကြီးတို့ဝမ်းပိုင်းကရှုတာကိုလည်းခွင့်ပြုတယ်သို့တော့မိမိတို့အခုတရားဝင်နေတာဘာနည်းလဲဆိုတာဒါလေးကိုပထမလေ့လာနော်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့နည်းနဲ့ရှုမယ်ဆိုရင်ဝမ်းပဲရဲ့ဖောက်မှုပိန်မှုဒီဝါယောဒရဲ့တုံ့ကန်မှုရွေရှားမှုဒါလေးကိုငါရအောင်ရှုမယ်ကိုကနာသီးပြားကဝင်လေထွက်လေကို သင်ကြားပေးတဲ့နေရာကိုသွားမယ်ဆိုရင်နာသီးပြားရဲ့ဝင်လေထွက်လေကိုရအောင်ရှုမယ်ဟုတ်တယ်မို့လားအဲ့တော့ဘာပဲဖြစ်ဖြစ်ဗျာနှစ်နည်းရှုမှတ်တော့နှစ်နည်းမတတ်ဘူးလားတတ်ပါတယ်ကဲဘုန်းကြီးတို့ယောဂီများမြန်မာစကားလည်းတတ်တယ်အင်္ဂလိပ်လိုလည်းတတ်တယ်ဆိုတော့နှစ်ဘာသာမတတ်ဘူးလားတတ်ပါတယ်ဒါတွေကတရုတ်ဘာသာလိုတတ်မယ်ဆိုရင်သုံးဘာသာမတတ်ဘူးလားတတ်ပါတယ်အခုလည်းတရားနီလာဒီနီလာကတစ်မျိုးဟိုနီလာကတစ်မျိုးရှုလိုက်တဲ့အခါကျတော့ဟောနီလာနှစ်မျိုးတွေ့ရင်နှစ်မျိုးရှုတတ်သွားတယ်ဟုတ်တယ်မို့လားဘာလို့နှစ်မျိုးလုံးကျွမ်းကျင်သွား အားလုံးဟာအလန်းလေးနေရောင်မှာ ထောင်ထားတဲ့အခါမှာအလန်းလေးအနီးဖြူဝါကြဘယ်လိုပဲအယောင်ကွဲပေမဲ့အောက်အရေးကတော့အနက်ပါပဲဟုတ်တယ်မို့လားတရားလဲပါဒီလမ်းပဲဘုန်းကြီးတို့ရွှေဘုံဘုရားကြီးကိုတက်တာအရှိပဲဆောင်းတာနောက်ပဲဆောင်းတာတောင်ပဲဆောင်းတာတက်ချင်တဲ့တက်ကတက်ရောက်ရင်ဘယ်ကိုရောက်မှာလဲအခုလည်းပဲဘယ်လမ်းကရှောက်ရှောက်ရှောက်ချင်တဲ့လမ်းကရှောက်ဝိပဿနာဘယ်နည်းနဲ့သွားသွားသွားချင်တဲ့နည်းနဲ့သွားနောက်ဆုံးကြတော့နိဗ္ဗာန်ကို ဟုတ်တယ်မလားမှန်ပါပါဒါကြောင့်မို့သို့တော်တက်တဲ့ခံမှာတော့ဖြစ်အကြောင်းနှေးရနဲ့မြန်တာတော့ကွာတယ်နော်မှန်ပါပါရှုတဲ့ခံမှာဒီကတတိမပြတ်ကပ်ပြီးတော့အမျက်မပြတ်ရှုရတာနဲ့ယန္နာယန္နာရှုရတာနဲ့တူပါမလားတူပါဗျာယန္နာယန္နာရှုတဲ့ပုဂ္ဂိုလ်ကရောက်တဲ့အခါမှာအရောက်မြန်မလားနှေးမလားနှေးပါပါဗျာအဲဒီကအစဉ်တစိုက်တစ်ခါနာရီနဲ့ညစက္ကန့်နဲ့ညမိနစ်နဲ့ညတောက်လျှောက်ရှုမှရတဲ့ပုဂ္ဂိုလ်က အယောက်မမြန်ဘူးလားမှန်ပါပါစောင်းနှကနေတက်မြင်ချီချင်းတက်ကြမြင်လမ်းတွေးတဲ့ပုဂ္ဂိုလ်နဲ့စကားပြောနှုတ်ဆက်နေမယ်ဆိုရင်နှစ်ယောက်တက်သွားကြပြီမယ်လို့လည်းပဲတောက်လျှောက်တက်သွားတဲ့ပုဂ္ဂိုလ်ကရင်မရောက်ဘူးလားရောက်ပါလားကဲဒီမှာလည်းဒီလိုပါပဲရှုမှတ်နည်းတွေကလည်းဒီလိုပါပဲအမြဲမပြတ်တရဇတ်ရှုမှတ်ရတဲ့ပုဂ္ဂိုလ်ဟာသမာဓိဉာဏ်များမဖြစ်လွယ်ဘူးလားဖြစ်ပါပါသမာဓိဖြစ်ပြီဆိုဝိပဿနာဉာဏ်လည်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဖြစ်နိုင်ပါဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်တဲ့ခံမှာတော့ဖြင့်ဣရိယာပုဂ္ဂိုလ် အောက်ပိုင်းခန္ဓာကိုယ်လေးကိုခွေကြိုက်တဲ့ဤဒီကြိုက်တဲ့အထိုင်လုံးနဲ့ထိုင်ပြီးတော့ခါးလေးကိုတော့ထုံးမြောက်ရေးထားဥဇုံကာယံပဏိဒါယအထက်ပိုင်းခန္ဓာကိုယ်အဖြောင့်နေရမယ်ကိုယ်ကိုယ်ကြီးမနေရဘူးဖြောင်းမြောက်ရေးထားခေါင်းလေးကိုလည်းတဲတဲ့ထားတဲတဲ့ထားပြီးတော့ထိုင်တယ်လို့ရှုမှတ်လို့လည်းရတယ်ထိုင်တယ်ထိတယ်လို့ရှုမှတ်လို့လည်းရတယ်ဝင်လေထွက်လေလေးရှုမှတ်မယ်ဆိုရင်လည်းဝင်လေဒီထွက်လေဒီရှုမှတ်လို့ရတယ် ဖောင်းနာပင်နာလေးနဲ့ရှုမှတ်မယ်ဆိုရင်လည်းကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒယအတန်ယောမပြီးရောက်ရင်ယောမသားကဲ့သို့ကျင့်မယ်ဒီဆရာတော်ဘုရားကြီးခြံရောက်ရင်ဆရာတော်ဘုရားကြီးရဲ့နိမ့်နဲ့ငါရအောင်ကြိုးစားမယ်ဆိုရင်လည်းပဲဖောင်းနာပင်နာလေးကိုရအောင်ကြိုးစားရှုလို့မရဘူးလားမရပါဘူးဗျအဲ့လိုရှုရင်းလည်းပဲဖောင်းနေဆိုရင်ဝါယောဓာရဲ့တွန်းကန်မှုသဘောလေးမတွေ့ရဘူးလားမရပါဘူးပင်နေဆိုရင်လည်းဝါယောဓာရဲ့တွန်းကန်မှုလေးမတွေ့ရဘူးလားမရပါဘူးအဲ့ဒီဝါယောဓာတွန်းကန်နေတဲ့သဘောလေးသိတာဟာ ဝါယောဓာတ်လေးသိတာဟာယုတ်တရားလားအနန္တရားယုတ်တရားပါသိနေတဲ့စိတ်ကလေးကအနန္တရားပါရဖောင်းနေဆိုရင်ဘာနဲ့ပါတွေ့လဲယုတ်နဲ့နာသိနေဆိုရင်လည်းဘာနဲ့ပါတွေ့လဲယုတ်နဲ့နာတွေ့တာပါကဲယုတ်နဲ့နာသိပြီဆိုအမှန်တိလားအမှားတိလားအမှန်တိပါဗျာဒီတိုင်းဆက်ပြီးရှုသွားလို့ရှိရင်ဖောင်းတာလေးကလည်းဖောင်းပြီးပါဖြစ်သွားတာလေပြတ်သွားပါပိန်တာလေးကလည်းပိန်ပြီးပါဖြစ်သွားတာပြတ်သွားတာပါမပြတ်အောင်အောက်ထားတောက်ထားလို့ရမလားမရပါဗျာဘယ်လိုမှမရဘူးအသက်ရှုလည်းပဲအောက်ထားလို့မရဘူးရှိုက်ထားလို့လည်းမရဘူးသူ့ဟာသူ့ ပေါ်လာပြီးရင်ပြောက်ပေါ်လာပြီးရင်ပြောက်ဖောင်းပြီးရင်ပြက်ပြီးပြီးရင်ပြက်တာအဲ့ဒီသိနေတဲ့သိစိတ်ကလေးကရောမြဲသလားမမြဲဘူးလားမမြဲပါဘူးကဲဖောင်းတာပိန်တာလေးရှူရင်းနဲ့ရောဖြစ်ပြညာမပေါ်ဘူးလားပေါ်ပါရဲ့ကဲဒီညာလေးစဉ်စဉ်အားကောင်းရင်ဟောနောက်ဆုံးဝိပဿနာညာလေးအားပြည့်မဉ္ဇဏ်ပူညာနိဗ္ဗာန်မရနိုင်ဘူးလားရနိုင်ပါတယ်ဗျာကဲထိုင်ရှုမှရင်းနဲ့နိဗ္ဗာန်ကိုတရားလူတွေမရနိုင်ဘူးလားရနိုင်ပါတယ်ဗျာဒါတော့အထူးပြောစရာမလိုတော့ဟုတ်တယ်မလားနောက်တစ်ခါတရားနောဝါတရားနောမိတိပါဇာနာ လျောင်းတဲ့ဣရိယာပုဘယ်လိုဣရိယာပုလဲလျောင်းတဲ့ဣရိယာပုပါလျောင်းတဲ့ဣရိယာပုနဲ့ရှုမှတ်တယ်လျောင်းတဲ့ဣရိယာပုနဲ့ရှုမှတ်တယ်ဆိုတာကတော့ဘုန်းကြီးတို့ယောဂီများတချို့ပုဂ္ဂိုလ်ကတော့ပြောပါတယ်ဒီပြီးတော့အေးအင်းရှုမှတ်ပါလိမ့်မယ်ဟုတ်တာပေါ့အေးရဖို့ရောကောင်းမှုထုံပြီးမှရှုအဲ့လိုမဟုတ်ဘူးတကယ်တမ်းကျတော့အေးရဝင်နေဆိုတဲ့ကရှုမှတ်ရမှာမိမိအေးရပြင်းတာဆင်တာကစရှုမှတ်ရ အဲတော့ကိုရဝင်တာလားဆိုတာရှုမှတ်ရမှာဘုန်းကြီးတို့ဒီမှာလျှောင်းရင်းနဲ့တရားဥရသွားတာဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာညီတော်အနန္တဘယ်သူလဲညီတော်အနန္တညီတော်အနန္တဟာအေးရင်နဲ့တရားရတာမဟုတ်ဘူးလဲလျှောင်းစင်မှာတရားရဘယ်ချိန်မှာလဲလဲလျှောင်းစင်မှာလဲလျှောင်းစင်မှာနော်အေးရကြီးဘောကောင်ကြီးချုံပြီးအေးရင်နဲ့မရှုမှတ်တာမဟုတ်ဘူးလဲလျှောင်းစင်မှာ မြတ်စွာဘုရားရဲ့သာသနာမှာတကယ်ကိုဒီတရားရတဲ့နေရာမှာဆန်းဆန်းပြားပြားထူးထူးထွေထွေရတာဟောဒီညီတော်အာနန္ဒာပရိနိဗ္ဗာန်စံပြီဆိုတော့လည်းပဲကောင်းငင်မှာတက်ပြီးပရိနိဗ္ဗာန်စတာအမတန်မှထူးခြားတဲ့မတိဖြစ်ပါတယ်အဲတော့တရားရတဲ့အခါမှာလည်းဣရိယာပု၄ပါးကအလွတ်တရားရထိုင်တဲ့ဣရိယာပုနဲ့လည်းမဟုတ်ဘူးရက်တဲ့ဣရိယာပုနဲ့လည်းမဟုတ်ဘူးသွားတဲ့ဣရိယာပုနဲ့လည်းမဟုတ်ဘူးအိတ်တဲ့ဣရိယာပုနဲ့လည်းမဟုတ်ဘူးလျှောင်းစဉ်မှာ ဘယ်ချိန်မှလဲမရောင်းချိန်မှအဲတော့အိယာဘုံမှာလဲလဲလျောင်းတာတပြေးပြေးချင်းဒီမှာဈဉ္ညာလျှောက်နေရင်ကနေပြီးတော့ပင်ပန်းလာတယ်အဲလိုပင်ပန်းလာတဲ့အခါကလည်းကြတော့ခိတ္တခဏကနားအောင်မလေးနားမယ်ဆိုတော့ဂရင်ညောင်ဆောင်စီသွားတယ်ရှုမှတ်မှုပါဒနာမပါဘူးလားပါပါတယ်ဗျာရှုမှတ်မှုတတိလေးနဲ့သွားတယ်ဂရင်ညောင်ဆောင်နားရောက်တော့ချက်ချင်းထိုင်ချသလားရက်သလားရက်ပါပါကဲရက်တဲ့မူရလေးကိုရက်တယ်လို့ရှုတယ် ရက်တယ်လို့ရှိရင်ကဟောစိတ်ကဘာဖြစ်လာလဲထိုင်ခြင်းလာတယ်။ဘာကြောင့်လဲတညာလုံးဈဉာရှောင်နေတော့ခါးတွေလည်းတောက်နေပြီ။တကိုယ်လုံးလည်းကြိုက်ခဲနေပြီ။အဲ့ဒီမှာထိုင်ခြင်းနဲ့နားခြင်းနဲ့ဆိုတော့ထိုင်ခြင်းနဲ့စိတ်လေးဖြစ်ပြန်။အဲ့ဒီထိုင်ခြင်းနဲ့စိတ်လေးကနေတဖြည်းဖြည်းထိုင်ချလိုက်တဲ့အခါထိုင်နေထိုင်နေမှတ်စိတ်လေးနေ။ထိုင်ပြီးပြန်တော့ရောဒီတိုင်းထိုင်နေမှလားလဲကျင်တာ။လဲကျင်ပါ။ဘယ်လဲကျင်စိတ်လေးပေါ်လာတော့လဲကျင်စိတ်လေးရှိတယ် ရဲကျင်စိတ်ကလေးရှုတယ်ဆိုတော့စိတ်ကတင်းထန်လာလားလျှော့ချတာလျှော့ချတာအဲ့ဒီမှာစိတ်ကလေးလျှော့ပြီးကြသွားအဲ့ဒီစိတ်ကလေးလျှော့ချရတဲ့အခါမှာတည်ရခြင်းတည်ရခြင်းခန္ဓာကိုယ်ကိုတခါတည်းအောက်ကိုလဲကျလာတာလေးကိုလဲတယ်လဲတယ်လဲတယ်နဲ့အစင်းစင်တခါတည်းစိုးစောပိုင်းကတော့ဝိရိယတွေကတရားရခြင်းဇောနဲ့ပြင်းပြထန်ထန်ကြိုးစားနေတော့ဝိရိယနဲ့တမားတွေမညီပဲဖြစ်နေအခုကြတော့ညီမျှသွားတဲ့အခါကလည်းကြတော့အဲ့ဒီမှာ တဆင့်လဲတာလေးကိုတဆင့်လဲလိုက်ပြက်သွားလိုက်နောက်တဆင့်လဲလိုက်ပြက်သွားလိုက်နောက်တဆင့်လဲလိုက်ပြက်သွားလိုက်နဲ့အဲ့ဒီမှာဖြစ်ပြဉာဏ်တွေဒီခါတည်းပေါ်လာအဲ့ဒီကနေပြီးတော့အဆင့်ဆင့်ဝိပဿနာဉာဏ်အားတွေပြည့်စုံလာတဲ့အခါကျတော့အောက်ကခြေထောက်ကလည်းကျန်းကနေလွတ်သွားပြီခြေထောက်ကကျန်းလို့လို့ဟိုကခေါင်းကခေါင်းအောင်နဲ့ထိပြီလားမထိသေးဘူးထိနေပါအဲ့ဒီအချိန်မှာပဲဝိပဿနာဉာဏ်တွေမဲ့ဉာဏ်တွေဆင့်ဆင့်တက်ပြီးကိလေသာအသောကုန်ပညာနာဖြစ်သွားတာ အိတ်နေစဉ်လားလျှောင်းစဉ်လားလျှောင်းစဉ်ပါဗျာဒါကြောင့်မို့ဘုန်းကြီးတို့ပြည့်ရဖို့ရောက်မှရှုမှတ်ရမှလားလဲလျှောင်းစဉ်မှလည်းမရှုမှတ်ရဘူးလားရှုမှတ်ရပါဗျာအဲ့လိုရှုမှတ်ခြင်းအပြင်တရားတွေ့နိုင်သလားမတွေ့နိုင်ဘူးလားတွေ့နိုင်ပါဗျာဒါကြောင့်မို့ဣရိယာပုတ်၄ပါးဘယ်ဣရိယာပုတ်နဲ့ပဲရှုရှုတရားမရနိုင်ဘူးလားရနိုင်ပါဗျာတရားရနိုင်တယ်ဆိုတော့ဣရိယာပုတ်ရွေးစရာလိုသေးလားမလိုပါဘူးဗျာဒီဘုန်းကြီးရဲ့အမြဲတမ်းမှားတဲ့စကားကဣရိယာပုတ်မရွေးရှုမှတ်နိုင်ရ ဗာမရွေးရှုမှတ်ရမယ်ဣရိယာပုမရွေးပါဣရိယာပုမရွေးရှုမှတ်နိုင်နေရာမရွေးရှုမှတ်နိုင်ရနေရာဆိုလည်းမရွေးပါဓမ္မယုံမောဘုရားရှိမှမှတရားထုတ်ကောင်းတာမဟုတ်ပါဘူးရသော်ဘုရားကဥစ္စာရပတ္တဝါကာမိကျင်ကြီးကျင်ငယ်စုမှုပြုရင်လည်းပဲသံဃာနာကာမိအငြိအကျေးစွန့်တဲ့နေရာမှာရှုလို့မရဘူးလားရပါတယ်ဗျာတဲ့ဒီလိုဆိုတော့နေရာရွေးစရာလိုသေးလားမလိုပါဗျာရေချိုးတဲ့နေရာမှာလည်းရှုမှတ်ရမယ်မိမိရဲ့အိမ်ခံမှာလည်းရှုမှတ်ရမယ် ရစဉ်ကဝင်ရင်လည်းရှုမှတ်ရမယ်ဘယ်နေရာဖြစ်ဖြစ်ရှုမှတ်ရမှာဆိုတော့နေရာရွေးเสียရလိုသေးလားမလိုပါဘူးနေရာမရွေးရှုမှတ်ပါဘယ်နေရာမှာပါဖြစ်ဖြစ်တရားမရနိုင်ဘူးလားမရနိုင်ပါဘူးနောက်တကအချိန်ရောရွေးเสียရလိုသေးလားမလိုပါဘူးနေ့အချိန်မှာရှုမှတ်မယ်ငါတော့ညကြတော့စောစောကြီးအိပ်မယ်ဒီလိုမဟုတ်ဘူးအိမ်မပြောမချင်းဘာလို့ရမှာလဲမနေ့ကင်းမှလည်းရှုမယ်နေ့လည်းရှုမယ်ညလည်းရှုမယ်အိမ်ပြောမချင်းရှုမှတ်ပါဒါကြောင့်အချိန်မရွေးရှုမှတ်ပါဣရိယာပုမရွေး နေရာမရွေအချိန်မရွေရှုမှတ်ပါအဲဒီလိုယောဂီပုဂ္ဂိုလ်ဟာအမြဲတမ်းကပ်ပြီးရှုမှတ်ခြင်းအပြင်ရှုမှတ်မှုတတိအားတွေကောင်းလာရင်စုစိုက်တည်ကြည်မှုတမာရီရောမကောင်းဘူးလားကောင်းပါတယ်ဗျအဲ့ဒီတမာရီအားတွေကောင်းလာရင်တိမှုဆိုတဲ့ဉာဏ်တွေဟာတုံးမလားထက်မလားထက်ပါပါဗျအဲ့ဒီဉာဏ်အားတွေပြည့်စုံလာရင်မဉဏ်ပူဉဏ်ဆိုတာမရနိုင်ဘူးလားမရနိုင်ပါဘူးနိဗ္ဗာန်ဆိုတာမျက်မှောက်မပြုနိုင်ဘူးလားပြုနိုင်ပါတယ်ဗျ တရားရဖို့အတွက်ဘုန်းကြီးတို့ယောဂီများကြာမလားမြန်မလားမြန်ပါပဲ။အေးယန္နာယန္နာအထုတ်တာနဲ့ဆိုင်ရင်မယမနာကြိုးစားတဲ့ပုဂ္ဂိုလ်ကတရားအရမြန်နိုင်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဣရိယာပဋ္ဌာပိုင်းမှာလာတဲ့ရှုနည်းအတိုင်းပေါ့။ဘယ်ဣရိယာပုနဲ့ပဲရှုရှုဣရိယာပုမရွေးရှုမှတ်ပွားများအထုတ်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုဉာဏ်ပူဉာဏ်ဖြင့် လျင်မြန်စွာဆက်ရောက်၍မြေမောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုဒီယနေ့ပြုရဲ့ကုသိုလ်တွေကိုဒီတောင်းအမျှဝေကြမှာဖြစ်ပါတယ်ဟုတ်လားဟုတ်အဲ့တော့အမျှဝေတော့ခွန်ကြီးတို့မင်္ဂလာရမအချိန်ပြည့်စေရတရားစခန်းပွဲကြီးမှာဒီနေ့တနေ့တာလူတိုင်းရရဲ့ကုသိုလ်ရှင်များပေါ့ အာယုံစွာလှူဒါန်းကြတဲ့ကုသိုလ်ရှင်များဆိုရင်လည်းမာရေးမှာဘုထုံတုံမနွင်နွင်နီးမိသားစုကိုကျော်စွာမြင့်မထက်မိသားစုတို့မှာအာယုံစွာနေစက်ကလှူဒါန်းကြတယ်။နေစွာနေစွာဆိုရင်လည်းဝါဝါနုနုမိသားစုနန်းမူမူအောင်မိသားစုလစ်ပြီးမိသားစုကိုမိုးသူရမမြင့်မြင့်စံမိသားစုကိုအောင်စိုးဦးဒေါခင်သန်းစိန်မိသားစုများနေပြီးတော့နေစွာအာရဒါနာတွေစွာလူဒါနာတွေလူဒါညာ ဒီမှာဒီပုဂ္ဂိုလ်တွေမှာလည်းကုသိုလ်တွေရှိကြကိုဘုန်းကြီးတို့ဒီယောဂီသူတော်စင်များချမ်းချမ်းသာသာစွမ်းဟာရတွေမိဝဲသုံးဆောင်တဲ့နှစ်ရန်အတွေ့ဘုန်းကြီးတို့ဒီမှာဝေယဝဆလောဘကုသိုလ်ရှင်တွေရောမရှိကြဘူးလားရှိကြပါဘူးအဲလောဘကုသိုလ်ရှင်တွေမှာလည်းပဲလောဘကုသိုလ်ဒါနတွေရှိကြဘုန်းကြီးတို့ယောဂီများမှာလည်းပဲမိမိတို့နာနဲ့ခင်းချိန်ကစပြီးတော့ရှင်ပါတိလာတွေစောင့်တည်ပြီးတော့တိလာတွေကိုစင်ကြင်အောင်ဆောင်ထိန်ထားတဲ့အတွက်ကြောင့်မို့တိလာကုသိုလ်တွေရောမရှိဘူးလားရှိပါတယ်နောက်ပြီးတော့အချိန်ပြည့် အချိန်ပြည့်ဆိုတဲ့အတိုင်းအချိန်ချန်ပြီးတော့ကြံတဲ့အချိန်ကြီးထိုင်ရင်ရရင်သွားရင်လျှောက်ရင်ဘေးရာဘုံမှာမရွေးပဲနဲ့အချိန်ပြည့်ရှုမှတ်ပွားများအားထုတ်ခဲ့တဲ့ဝိပဿနာကုသိုလ်တွေရောမရှိဘူးလားရှိပါရဲ့ဗျာဝိပဿနာကုသိုလ်တွေလားဆိုတော့အခုလိုတရားဟောတဲ့ခံမှာလည်းတရားနာရတဲ့ကုသိုလ်တွေရောမရှိဘူးလားရှိပါရဲ့ဗျာအားလုံးကုသိုလ်ကောင်းမှုအလှူရှင်တွေလူတိုင်းလူတိုင်းတိုင်းမိမိတို့ သူတို့ကုသိုလ်ကောင်းမှုရဲ့အမျှပေးဝေတာတွေကိုလည်းဒါတို့လူမောဒနာခေါ်ဆိုရတဲ့ကုသိုလ်တွေမရှိဘူးလားရှိပါရဲ့မိမိတို့ကလည်းမိမိတို့အထုတ်ထားတဲ့ကုသိုလ်တွေကိုပြန်ပြီးတော့အမျှပေးဝေတာရောမရှိဘူးလားရှိပါရဲ့အဲ့ဒီကုသိုလ်စုစုတွေအဲ့ဒီထဲမှာမိမိကမနေတတ်လို့ဒီပစ္စည်းလေးလှည့်လိုက်အောင်မယ်အရာထိုင်ရင်းလေးပြင်ပေးလိုက်အောင်မယ်ဒီမှာနေရာထိုင်ရင်းတွေကိုကိုယ်ကာဖြစ်နေတာလေးတွေကိုကိုယ်ကလှည့်ပြီးတော့အစီအစဉ်တကြားလေးတွေလှည့်ပါပြီးလုပ်ပေးလိုက်မယ်အဲ ဒီနေရာမှာအဆင်မပြေတာလေးတွေရှိလို့အဆင်မပြေတာလေးတွေတောက်ရီပုတ်လေးတွေကစတောက်ရီဦးလေးတွေကစသူတို့အဆင်ပြေအောင်လေးချပေးလိုက်မယ်ဆိုရင်ဝေယဝဆကုသိုလ်တွေရောမရဘူးလားမရပါဘူးဗျာအဲ့ဒီကုသိုလ်စုစုတွေကိုဒီကနေ့အားလုံးမိဘမှာစပြီးတော့အမြတ်တမ်းပြီးဝေကြရအောင်နော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့ပြုတဲ့ကုသိုလ်အားလုံးကိုဆိုလိုတာနော်ဟုတ်ကဲ့ဆုကြရအောင်အားလုံးတန်တယ်ယနေ့ယခု ပြုပြုတညာမြတ်ဘာဂဟုမိမဆရာယောသဟာနှင့်ကိုမဆောင်ချက်ကိုဆောင်ရကအရင်စ၍ရှိသမျှလုံးစုံဘုံဘုံစက်တိဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေသင်္ခဝေရီ ယာတွေသာဓုခေါ်စေတော်အမြတ်အမြတ်အမြတ်ယူတော် လုပ်ငန်းအဝဝတွေကိုဟောဒီမင်္ဂလာအရာမကျောင်းတက်ကြီးရဲ့ဆရာတော်ဥဒမတာမင်းနဲ့ဘီဘီအသင်းကြီးများနဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ဘယ်လိုလဲ